ဒီနေ့သာသနာတော်နှစ်2564ခုနှစ်မြန်မာနှစ်1382ခုနှစ်ဇာမုံလာဇန်17ရက်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ25ရက်တရားစခန်းပွဲ ပထမနေ့ညချမ်းတရားအဲတော့ဒီနေ့တော့ တုံလေးတုံတရားတော်လို့ဒီလိုလွယ်လွယ်မှတ်ပေါ့နော်အဲတုံလေးတုံပေါ့တုံမဟုတ်ဘူးတုံလေးတုံတုံလေးတုံတရားတော်လို့ဒီလိုလေးလွယ်လွယ်လေးမှတ်ထားပေါ့တုံလေးတုံဆိုတာက တိုက်ဆိုင်နေတဲ့အကြောင်းအရာ၄ခုကိုဆိုလိုပါတယ်ဒါတော့မိမိတို့ဒီနေ့တရားထုတ်ကြတဲ့အခါမှာဘဝတွေကတကယ် အနှစ်သာရကို ထုတ်ယူနေခြင်းဖြစ်တယ်ဒါတော့မိမိတို့ဘဝတွေကအနှစ်သာရကိုထုတ်ယူတဲ့အခါမှာဘဝတွေကအနှစ်သာရထုတ်ယူတဲ့အချိန်ကအသိဉာဏ်ပညာဝင်လာတဲ့အချိန်ကျမှကုသိုလ်တရားကိုလုပ်ဖြစ်တယ်အသိဉာဏ်ပညာမဝင်တဲ့အချိန်က ကာမဂုဏ်အာယုန်နောက်မှာပဲเนาะတဘာဘာလိုက်နေကြရတယ် နော်စီဝါဥစ္စာသမိတာပညာရေးအကုန်လုံးကဒါကာမဂုဏ်အာယုံလို့ဆိုလိုပါတယ်ဒါတော့မိမိရဲ့ဘဝတန်ဖိုးနဲ့အခွင့်ကာလအချိန်ကာလတွေကိုရိတ်စားမိတဲ့သူတော်ကောင်းများမှသာလျင်ထိုကဲ့သို့သော အခွင့်အရေးကြီးများကြုံဆုံကြုံတုံးဆုံတုံးနော်ကြုံကြိုက်နေတုံးရရှိနေတုံးဒီလိုအခါဒီမှာဟာငါဒါလောက်ရမှာပါလားလို့အသိဉာဏ်ကဒီလိုဝဲမာတယ်အဲ့ဒီတော့အဲ့ဒီထက်မှာ မိမိအဲ့ဒီလိုမျိုးကုသိုလ်ကောင်းမှုတွေလှုပ်ဖြစ်ဖို့ဆိုလို့ရှိရင်တန်ဝေကပါဖို့လိုတယ်တဲ့။ဘာပါဖို့လိုလဲ။တန်ဝေကပါဖို့လိုပါတယ်ခင်ဗျာ။အဲတန်ဝေကလည်းပါဖို့လိုတယ်။ပထမစောစောကပြောတာတော့အတိညာနော်အခုဒုတိယပြောတာကဘာပါလဲ။တန်ဝေတန်ဝေကအဲအတိညာရှိရင်လည်းကုသိုလ်လို့ဖြစ်တယ်။တန်ဝေက ပေါ်ရင်လည်းကုသိုလ်လို့ဖြစ်တယ်ဆိုတော့ကုသိုလ်ဖြစ်ဖို့အကြောင်းဘယ်နှပါရှိလဲအဲ့ဒါလေးကိုမှတ်ထားပါကိုယ်ဘာသာကိုလည်းပြန်ဆင်ခြင်ကြည့်ငါဘယ်လိုအချိန်တွေမှာကုသိုလ်လုပ်ဖြစ်တယ်လဲလို့နော်အထူးသဖြင့်လူကြုံလို့လှုပ်တဲ့ကုသိုလ်မျိုးကတော့ကြုံကြက်လို့လှုပ်တဲ့ကုသိုလ်မျိုးကမလေးနစ်တာဘူးလှုပ်တော့လှုပ်ဖြစ်တယ်နော်တာဝေကတော်လကောင်အသိဉာဏ်တော်လကောင်တခုခုပါပြီဆိုရင်တော့အဲ့ဒီကုသိုလ်မျိုးက ဘဝလွတ်မြောက်ရေးဘက်ကိုဥတည်ပြီးတော့တည်တည်ချာချာအခွင့်အရေးကိုအသုံးချတတ်တယ်မိမိရဲ့အတိညာဒီလည်းကောင်းတန်ဝေကဒီလည်းကောင်းရှိနေတဲ့အခွင့်အရေးအချိန်ကာလကိုဘဝကို အကျိုးရှိရှိ အသုံးချတတ်ဖို့နော်ညွှန်ကြားပေးသလိုပဲဒါကြောင့်မလို့ကုသိုလ်တရားတွေလို့ဖြစ်ဖို့တရားတွေအားထုတ်ဖြစ်ဖို့ဆိုလို့ရှိရင်ဒုတိယအကြောင်းတရားကတန်ဝေကဒုတိယအကြောင်းတရားကဘာပါလဲ တန်ဝေကပါဗျာအဲတန်ဝေကလေအဲ့ဒါလေးကိုနည်းနည်းလေးမမေ့စေနဲ့ဒါတော့တန်ဝေကနဲ့ပတ်သက်ပြီးတော့ပထမပြောခြင်းပါတယ်ဒီလူတွေဟာဘဝตายာပြီးပြည့်စုံနေတဲ့အချိန်ခါဆိုရင်တန်ဝေကမရတတ်ဘူးเนาะဘဝတွေက ပြည့်စုံပြီးတော့နေလို့ရှိရင်တာဝေကအမတန်ရခဲ့တယ်။နော်။ဒါကြောင့်မလို့ဗြဟ္မပြည်လို့ အသက်တန်းကရှည်ရုပ်ရှိတဲ့မြမာကလည်းပဲသူတို့ကနေသူတို့တက်တန်းပြည့်နေရတဲ့လူတွေလိုဂတိအာဂတိလင်တာဒုက္ခနိုင်တဲ့ဘဝမျိုးမရှိဘူးရုပ်ရှိတယ်ဆိုတာတော့မှပဲမျက်စိနဲ့နားအတွက်ကတရားနာခြင်းလို့ဖျားဖူးခြင်းလို့ခြံထားတာကြံတဲ့နှာခေါင်းနဲ့ပတ်သက်တဲ့ဟာဒုက္ခရှာနဲ့ပတ်သက်တဲ့ဒုက္ခခန္ဓာကိုယ်အတွေ့အထိနဲ့ပတ်သက်တဲ့ဒုက္ခရူပပြမမရှိဘူးအရူပပြမများမှာကြတော့ရုပ်ကိုလုံးဝမရှိတော့တဲ့အတွက်ကြောင့်သူတို့ကြတော့ ရုပ်ပိုင်းဆိုင်ရာဒုက္ခတခုမှမရှိတော့ဘူးနာမ်သက်သက်ပဲအဲ့ဒီနာမ်တရားကလည်းအမတန်မှစိတ်တွေကဟောသူတို့မှရှိတဲ့ရနေတဲ့စိတ်ကအမတန်နဲတဲ့အခါကျတော့ဒီနာမ်တရားရဲ့ဒုက္ခကလည်းပဲအမတန်မှနဲပါပါတယ်ဒါကြောင့်မလို့ဒီလိုဗြဟ္မဘုံတွေမှာမြတ်စွာဘုရားတရားဟောရင်တရားရခဲ့တယ်နော်ဘာဖြစ်လို့လဲဆိုသူတို့ဘဝတွေကပြည့်စုံနေတော့အသက်တန်းကရှည်လူတွေလိုနော်ဒုက္ခ ဒုက္ခဒုက္ခတွေနဲ့ရင်ဆိုင်နေရတာမဟုတ်တဲ့အတွက်ကြောင့်မလို့ဒီဒုက္ခတရားဟောဖို့အမတန်ဒုက္ခခက်ခဲပါတယ်အနိစ္စတရားပြောဖို့အမတန်ခက်ခဲပါတယ်ဒါတော့အနိစ္စဒုက္ခအနတ္တကိုလက်ညှိုးထုတ်ပြပြီးတော့မြတ်စွာဘုရားကတရားဟောရတာဖြစ်တဲ့အတွက်ကြောင့်မလို့မြမပြည်မှာဘုရားလည်းမပွင့်ဘူးတရားလည်းဟောခဲ့တယ်နတ်ပြည်တောင်းတော်ဟောခဲ့တယ်လူပြည်နဲ့စားတာနတ်ပြည်လည်းမပြည့်စုံဘူးလားပြည့်စုံပါတယ်ပြည့်စုံနေတယ်ပြည့်စုံနေတဲ့အတွက်ကြောင့်မလို့သူတို့ရှိမှလည်း ဒါကြောင့်မလို့နတ်ပြည်မှာရောက်သွားရင်အပျော်ပါးတယ်နေကြီးပဲနတ်တွေကနေကြတာများတယ်လူပြည်ကကုသိုလ်ကောင်းမှုတွေလှုပ်ပြီးလို့ပါသွားလို့အရှိန်ပါရင်တော့နတ်ပြည်မှာဖြစ်တယ်နော်နတ်ပြည်မှာဒါကအရှိန်ကောင်းကောင်းနဲ့ပါသွားမှာသို့မဟုတ်ဆိုလို့ရှိရင်တော့အဖော်ကအာယုံ၅ပါးလိုက်စားတဲ့နတ်တွေနောက်ကိုပဲတခါပြန်ပြန်ပါသွားတော့နတ်ပြည်မှာနတ်တွေပေါ်ပေမဲ့တရားနာတရားထုတ်တဲ့နတ်ကရှားတယ်နေပါတယ် နော်နတ်ဦးရင်နဲ့မှသူတို့ရဲ့မိတ်ဆွေနဲ့အပေါင်းအသင်းတွေနဲ့သွားပြီးတော့ပျော်ပျော်ပါးပါးနဲ့နေကြတာများတယ်ဝလန်သပင်းနဲ့ကရခုံနာတွေနဲ့အဲ့ဒီလိုတွေနေတဲ့အခါကျတော့နတ်တရားလက်သံဝေကရခဲ့တယ်နတ်တရားလက်သံဝေကရခဲ့တယ်ဒါတော့လူပြည်မှာကြတော့အကောင်းဆုံးနှစ်ခုရောပြီးတော့နေတယ်ကောင်းတာလည်းရှိတယ်ဆိုးတာလည်းရှိတယ်ဒါတော့အကောင်းလည်းရှိသလိုအဆိုးလည်းရှိတယ် ဒါတော့အကောင်းဆုံးမျှနေတဲ့အတွက်ကြောင့်မလို့လူပြည်လူလောကမှာကြတော့တရားဟောတဲ့အခါကြလို့ရှိရင်နော်ကောင်းတဲ့အရာတွေကိုလည်းညွှန်ပြထိုးပြလို့ရတယ်ကောင်းတယ်ဆိုတော့လောကီဘက်ကပြောတာပါနော်လောကကြီးရဘက်ကပြောတာပါဆိုတာတွေကတော့ပြောမနေနေပေါ့လေအဲ့ဒီလိုမျိုးအကောင်းဆုံးနှမျိုးလုံးတော့ဖြစ်ပြီးတော့နေတာဖြစ်တဲ့အတွက်ကြောင့်မလို့လူပြည်လူလောကမှာကြတော့ရသော်ဘုရားကဟောတာတွေဟောတာတွေဆိုပြီးတော့တန်ဝေကရစီရထိတ်လန့်စီရကြောက်ရွံ့စီရကောင်းတာတွေကိုနော်အဲ မြေဝါထင်ထင်ပြပြီးတော့ဟောလို့ရတယ်အဲ့ဒီတော့လူပြည်မှာလည်းပဲအဲ့ဒါလိုပဲနော်မိမိကလူလောကကြီးကို ရင်ဆိုင်တဲ့အခါတွေမှာနော်သူအရွယ်နဲ့သူရင်ဆိုင်နေကြတဲ့အခါကျတော့ကိုယ့်ဘဝပြည့်စုံရေးဒေတာဒေသမီဇနီးမယားနော်စီးပွားဥစားတွေပြည့်စုံရေးပညာရှာတဲ့ရပညာပြည့်စုံရေးနဲ့အဲ့ဒါလိုရှာပြီးတော့ရှာနေလိုက်တာဟာနော်အဲ့ဒီစီးပွားဥစ္စာပညာရှာရခြင်းအလုတ်က ဗရာဏဖြစ်ပြီးတော့တရားရှာမဲ့အလုပ်ကကြတော့အချင်းကုန်သွားရောတရားလည်းတကယ်ရှာမယ်လို့လည်းဆိုတဲ့အချိန်ရောက်တော့ခန္ဓာကိုယ်ကြီးကအသုံးချလို့မရတော့အသုံးချလို့ကောင်းကောင်းမရတော့ဒါတော့အသုံးချလို့ကောင်းတဲ့အချိန်တုန်းကကြတော့ဘယ်ရင်မှအသုံးချတယ်လဲဆိုရင်နော်ကာမဂုဏ်နယ်ပယ်လို့ခေါ်ရတယ်ကာမဂုဏ်နယ်ပယ်ဆိုတာမိမိရဲ့ဘဝတစ်ခုအတွက်ကြီးပွားတိုးတက်ကြအောင်လုပ်ထားတယ်လေကာမဂုဏ်နယ်ပယ်ပဲပြောရတယ်နော် ဒါတော့ဒီဟာတွေကိုလိုက်ပြီးတော့မှရှားနေရတယ်ဖွေးနေရတယ်ဟာအကုန်လုံးပန်းနေရတယ်အဲ့ဒီလုံးပန်းနေတဲ့အရာတွေမှန်သမျှတရားလောကနေဝေးနေလို့ရှင်ဒါဓမ္မဘက်ကကြည့်ရင်တော့ဩဒါကာမဂုဏ်၅ပါးနောက်ကိုလိုက်နေရတယ်လို့ဒီလိုပဲပြောရတာကာမဂုဏ်၅ပါးဆိုတာဘဝပြည့်စုံရေးပါပဲဘဝပြည့်စုံရေးဟာဘဝတစ်ခုအတွက်လိုအပ်မဲ့လုပ်ငန်းဖြစ်တော့လဲဓမ္မဘက်ကကြည့်တဲ့အခါကျတော့အခုနကရခဲ့တဲ့အခွင့်အရေးတိုက်ဆိုင်ကြိုက်မှာ သူ့ထက်သာတဲ့အခွင့်အရေးကြီးဘက်ကိုခေါင်းကမလှဲ့နိုင်ပဲနဲ့နော်မျက်နှာမလှဲ့နိုင်ပဲနဲ့ဒီဘယ်ဘဝပဲရောက်ရောက်လိုရိုးလှုပ်စင်ရှာဖွေရိုးရှာဖွေစင်အဲ့ဒီရှာတဲ့ထဲမှာပဲလဲနေရတယ်ဒါတဲ့အခါကျတော့ရနေတဲ့အခွင့်အရေးကြီးကိုအသုံးချမိသေးရဲ့လားမချမိပါဘူးအသုံးမချမိတော့ဘူးနော်ဒါတော့တာဝေကဆိုတဲ့ထက်မှာခုနကဘဝမှာဒုက္ခတွေရောက်ပြီဟေးဆိုလို့ရှိရင်တော့ကိုဖြစ်ချင်တာတွေကမဖြစ်တော့ဘူးနော်မဖြစ်ချင်တာတွေကဖြစ် အဲဒီလိုတွေဖြစ်ပြီဆိုလို့ရှိရင်တော့လူတွေဟာနော်ဘာဖြစ်လာလဲဆိုရင်စိတ်ရဲ့ထွက်ပေါက်ကိုရှားလာတယ်မိမိတို့ကကာမဂုဏ်အာယုန်နဲ့ဒီမိမိတို့ရဲ့ဘဝကိုပိတ်ဆို့ပြီးတော့အဲ့ဒီအာယုန်လေးနောက်မှာထားတဲ့ချိန်ကမှာအဲ့ဒီအာယုန်ပိတ်ဆို့စရာစိတ်အာယုန်ပျော်ပါစရာတွေကမိမိထင်သလိုမိမိစူးစမ်းသလိုမရတော့ဘူးနော်အဲ့ဒီစူးစမ်းသလိုမရတဲ့အခါကျတော့အဲဘာဖြစ်လာတယ်လဲဆိုတော့မိမိလှုပ်တိုင်းမဖြစ်ဘူးနော်အဲ့ဒီလိုတွေဖြစ်လာတယ် အဲ့ဒီတော့စိတ်ကစောစောကတော့ဒီပစ္စည်းဒီသားသမီးဒီအတိုင်းဝိုင်းနဲ့နေရလို့ရှိရင်သူ့ဘဝကခိုင်နေမှာတယ်ဒီလိုတွေ့ထားရတာကခိုင်နေမှာတယ်လို့တွေ့စီရအခုကနော်ကို့မှာမရှိတော့ဘူးမရှိတော့အဲ့ကြမှာတရားပဲကိုလှည့်လာကြတယ်ဒါတော့အခုဒီနေ့ခေတ်ကြည့်လိုက်စမ်းဒီနေ့ခေတ်ဆိုလို့ရှိရင်ဒါတရားနယ်ပယ်ဘက်ကကြည့်မယ်ဆိုလို့ရှိရင်တန်ဝေကရဖို့အကောင်းဆုံးသော အချိန်ပဲနော်တန်ဝေကရဖို့အကောင်းဆုံးသောအချိန်ဆိုတာတောင်းမှလူတွေကအပျော်မပြစ်ပါဘူးဗျာနော်အပျော်မပြစ်ဘူး ဒါတော့မြတ်စွာဘုရားဟောထားတာလေးတစ်ခုရှိတယ်အန္တဘူတော်အယံလောကောဒီလောကကြီးကဉာဏ်မျက်စိတည်းကန်းနေကြတယ်တဲ့လောကကြီးကဘာကန်းနေတာညာမျက်စိကန်းပါတယ်ဗျာညာမျက်စိကန်းနေတယ်အန္တဘူတောအယံလောကအယံလောကဟောဒီလောကကြီးသည်တဏီဟောဒီလောကကြီးထဲမှာရှိရတဲ့ရှိနေကြတဲ့သတ္တဝါအပေါင်းတို့သည်အန္တဘူတောအကန်းအတိပြီးနေကြတယ်ပညာမျက်စိကန်းနေကြတယ်လို့ဆိုတယ် နော်အန္တဘုဒ္ဓအယံလောက်ကတုနုကထဝိပတ္တိဝိပတ္တိအဲ့ဒီတရဝါဒီမြောင်များစွာတဲ့ကမှာမြောင်များစွာရှိတဲ့ထဲကမှာတရားဘာဝနာဘက်ကိုလှုပ်တဲ့ပုဂ္ဂိုလ်အမတန်နှဲတယ်အထူးသဖြင့်ဝိပဿတိဆိုတာဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးထင်အောင်မြင်အောင်သိအောင်နားလည်အောင်အားထုတ်တဲ့ပုဂ္ဂိုလ်ကြောင့်ပုပ်ပုပ်ပုပ်ပုပ်ပြီးတော့ရှားတဲ့ရှားသွားတယ်နော်ဒါတော့ဘာကြောင့်လဲဆိုရင် အခုနကပထမအချက်ပြောထားတယ်အသိဉာဏ်ပညာလင်းခဲ့ရင်လည်းပဲကုသိုလ်ကောင်းမှုလုပ်ဖြစ်တယ်။တန်ဝေကရရင်လည်းလုပ်ဖြစ်တယ်ဆိုတော့တန်ဝေကလည်းမရဘူး။အသိဉာဏ်ပညာကလည်းမလင်းဘူးဆိုရင်ဒီလူကအမောင်အမောင်တဲကိုရောက်ပြီပေါ့။နော်ဒါကြောင့်မြတ်စွာဘုရားကအန္တဘူတော်အယံလောကဟောဒီလောကကြီးထဲမှာရှိတဲ့သရဝါတွေသည်အမိုက်တဲ့အပြည့်ဖုံးနေတယ်တဲ့နော်အမိုက်တဲ့ဆိုတာအဝိဇ္ဇာအပြည့်ဖုံးနေတယ်။တဏုကိဋ္ဌဝိပတ္တိအဲ့ဒီထက်ကမှငငယ်သော မပြောပါလောက်တဲ့ကဏ္ဍကလေးပဲအဲ့ဒါလေးကပဲဝိပဿနာတရားအားထုတ်ကြတယ်တဲ့နော်အခုဆိုရင်ကြည်ပါလားဒီနေရာမှာကြည့်လိုက်တာနဲ့တော့မှဘလောက်မှမရှိဘူးဟလားအမျိုးမျိုးသော အကြောင်းတွေကြောင့်အဲလှုပ်ချင်တိုင်းလည်းလုံးမရသလိုနော်အဲအကြောင်းမျိုးမျိုးကြောင့်ပေါ့လေရောက်မလာကြဘူးပေါ့အခွင့်အရေးအတူတူပေးပေမဲ့နော်ရှိနေတဲ့အခွင့်အရေးကိုအတူတူအသုံးချခွင့်မရဘူးအဲ့တော့ ဦးဇင်းတို့ဘုန်းကြီးများလည်းဆရာဝန်တွေလိုပဲနော်တေတွင်တေဘဝရောက်ခါကြမှာဘုန်းကြီးတွေကိုလာလာပင့်တတ်တယ်အဲ့ဒီတော့တေတွင်တေဘဝရောက်ပြီဆိုတော့ဘုန်းကြီးတွေကိုလာပင့်တာအာကိုတကြီးပေါ့နော်အာရှင်ပြတို့ကြွပါအောင်ဘုရားဆေးရုံမှာဘသူကတော့အခုအသက်ကငယ်နေပြီအာဘသူကတော့အိမ်မှာဒီလောက်ကလေးပဲနော်တတိမရတစ်ချက်ရတစ်ချက်ဖြစ်နေပြီနော်အဲ့တော့အာဒါတော့တစ်ခါလာပြန်သေးတယ်အဲဒီထွက်သက်ကလေးမထွက်သေးခင်ပေါ့ဗျာ ထွက်တဲ့ကလေးမထွက်သေးခင်ပရိကလေးယူပေးပါအောင်ဖေဟာအဲ့ဒါလိုလေလာလာပြီးတော့ရှောက်လို့လက်ရတဲ့အကျင့်ပေါင်းကလည်းမရေတွက်နိုင်တော့ဘူးအဲ့တော့လူတွေဟာအဲ့ဒါလိုဆေးရုံကရင်ပေါ်မှာ ICU ထဲမှာရောက်လို့ပိုက်တွေကအယုတ်သေးကျိုးဆွဲထားသလိုပဲခြေတွေလက်တွေအကုန်အပြည့်နော်နှာခေါင်းမှာလည်းပဲအခုလိုပဲ live support ကြီးတွေတင်ထားရတယ်ရှိသမျှ မင်းနာမှာရှိနေတဲ့ equipment တွေလည်းတကူးကူးတကဲကဲနဲ့ဘဲတွေអော်နေသလိုပဲကူးကူးကဲကဲရှူးရှူးရွှဲရွှဲနဲ့អော်လို့နော်အဲ့ဒီတော့သူတို့မှာတတိကလည်းမရတစ်ချက်ရတစ်ချက်လက်တွေကလှုပ်လို့မရတော့ဘူးခန္ဓာကိုယ်ရဲ့လူတယောက်ရဲ့ခန္ဓာကိုယ်ဟာတေဂာနီကို ရောက်ရင်တဲ့ကာမဇယုတ်ကံကြောင့်ဖြစ်တဲ့ယုတ်တွေယုတ်ရဲ့တတ္တိတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့သင်မဲ့ပြကိုနီးတော့အားတွေကျသွားပြီကံကြောင့်တိဆောက်ထားတဲ့ခန္ဓာကိုယ် ကံကလည်းပဲနော်ကုံကာနီးပြုတ်ကိုလှဲဥတည်နေရတာဖြစ်တဲ့သူ့ရဲ့ကံကလည်းအားမရှိဘဲနဲ့သွားနေရတာအရှိန်ကနဲနေပြီဒါတော့ကံကို အမိပြုပြီးတော့ဖြစ်တဲ့မျက်လုံးမျက်စိပတာရပြောတာနော်မျက်စိပတာရပြီးတော့နားပြီးတော့နှာခေါင်းရှားခန္ဓာကိုယ်အတွေ့အထိစိတ်ရဲ့အသည့်အဲ့ဒါတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့မိမ့်မိမ့်ပြီးတော့လာပြီ ဒါတော့ကမ္မဇယုတ်လို့ခေါ်တဲ့ခန္ဓာကိုယ်ရဲ့ခန္ဓာကိုယ်မှာအဓိကဒီလူတယောက်ရဲ့အသိစိတ်တွေဖြစ်တဲ့မျက်စိနာနာလျှာကိုယ်စိတ်ဓာရ6ပါးကအသိဖြစ်တဲ့တကားပေါက်တွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ပိတ်လာကျင်းပြီးတော့ပိတ်လာပြီဒါကြောင့်ခန္ဓာကိုယ်ကအားနေတော့သူခန္ဓာကိုယ်သူ့ရဲ့လက်တောင်မှမတည်နိုင်တော့ဘူး နော်လက်တောင်မတင်နေတော့ဘူးအဲ့ဒါတော့ဘုန်းကြီးကိုသင်္ကန်းကတ်ချင်တာကိုကဲသင်္ကန်းကတ်သင်္ကန်းကတ်ဆိုတော့ तू ကဘယ်တိမလဲနှာခေါင်းကြီးမှာအုပ်အုပ်ကြီးနဲ့တခါတည်းသူ့လက်ကလေးကိုကဲပြီးတော့သင်္ကန်းနဲ့ဘုန်းကြီးလက်နဲ့အဲ့ဒီကြမှာဂျားကနဲ့ထိနေရတယ် तू သိသလားမသိဘူးလားဆိုတာတော့စဉ်းစားတာကြည့်တော့နော်သူ့လက် तू တဲနိုင်သေးလားတဲနိုင်တော့ပါဘူးတဲနိုင်တော့နော်အေးဘေးနာလူတွေကဩဃာသလို့ဆိုပေမဲ့သူ့ပါဇက်ကဩဃာသဆိုလို့မရတော့ဘူးနမောတတလည်းဆိုလို့မရတော့ဘူးဘုရားတရဏတော်လည်းလို့မရတော့ နော်ဘုန်းကြီးတွေကလည်းရွတ်လိုက်ရတာရှာထွက်မတတ်ပဲနော် နော်သူနည်းနည်းတလုံးပဲကြားပါစီတော့ဆိုပြီးတော့နားကတဖြည်းဖြည်းနဲ့ပသာရတွေကမင်းမှိန်ပြီးတော့ကြာသွားတဲ့အချိန်ခါမှာဒီအတန်လာတာကို तू မကြားတော့ဘူးနော်အတန်လာတာကို तू မကြားနိုင်တော့ဘူးတော်တော်ခက်သွားပြီ ကြားရင်လည်းပဲဟိုးအဝေးကြီးကနေစပီကာနဲ့ဖွင့်နေတဲ့အခါမှာလေတွေတိုက်နေတဲ့အချိန်စပီကာနဲ့ဖွင့်နေတော့ ကိုကအဝေးကြီးကနေနားထောင်တော့လေးတိုက်တဲ့နှုံနောက်ကိုအတန်ပါသွားရင်အဝေးကြီးကနားထောင်တဲ့ပုဂ္ဂိုလ်အတန်ကတောက်လျှောက်ကြားနိုင်မှာမလားမကြားနိုင်ပါဘူးခင်ဗျာပြတ်တော့ပြတ်တော့မကြားတစ်ချက်ကြားတစ်ချက်အဲ့လိုဖြစ်နေတာနော်အဝေးကြီးကနေ speak ဒီ loud speaker ကြီးတွေနဲ့ဗမာပြည်ကတောတွေမှာဖွင့်တော့လေကလည်းတိုက်တော့တစ်ခါတလေလေသိရင်ကြားလိုက်လေကတခြားဘက်ကိုပါသွားလိုက်အတန်ကပျောက်သွားလိုက်အဲ့လိုဖြစ်နေတာဒါတော့မကြားတစ်ချက်ကြားတစ်ချက်ဖြစ်နေပြီနော်အဲ့လိုအချိန်မျိုးမှာစဉ်းစားကြည့်စမ်း ခန္ဓာကိုယ်ကြီးอ่ะဘာသုံးလို့ရသေးလဲနော်ဘာများသုံးလို့ရသေးလဲဒါတော့မျက်လုံးကြီးမျက်လုံးကလည်းပသာရကကြာသွားတော့တချို့ဆိုလို့ရှိရင်ဒီကနေ့မြစ်ဖြူကစိုက်နေပြီမျက်လုံးကြီးတွေဖြူလို့အပေါ်ကြီးကိုတက်နေပြီဒီတော့မဲ့ဟိုရင်ကမျက်လုံးကအလုံးမလုံးတော့မျက်လုံးအလုံးမလုံးဘူးဆိုရင်တေးကြတယ်နားကလည်းပသာရကြာသွားပြီကြာရင်လည်းပဲအခုနပြောလို့မကြားတဲ့ချစ်ကြားတဲ့ချစ်အတန်ပဲရှိမယ်အဲ့ဒီအတန်ဘာတန်လဲလို့မဝေခွဲနိုင်တော့ဘူး ဒီကနေ့ရင်ဇောတွေကကတ်သွားတာဖြစ်တဲ့အတွက်နော်အသိစိတ်တွေကတဖြည်းဖြည်းနဲ့မှုံဝါသွားပြီးအားမရှိတော့ဘူးဒီစိတ်တွေရဲ့အားနည်းခြင်းကြောင့်ပဲဒီခန္ဓာကိုယ်လက်တွေကိုမြှောက်လို့မရတော့တာနော်ဒါကြောင့်မလို့ခန္ဓာကိုယ်ထဲရှိတဲ့ဝါယောဓာတ်တွေရဲ့လှုပ်ရှားမှုကြောင့်မလို့မနေတဲ့ဒီလက်တွေခြေတွေကသူ့ခန္ဓာသူတဲလို့မှမရပဲဟိုလူဟိုဘက်ကတွန်းဒီဘက်ကတွန်းသူများတွန်းလို့တာရွေ့နေတာသူသူ့ခန္ဓာကိုယ်တစ်စက်ရွေ့ဖို့ဆိုရင်လက်ညှိုးတစ်ချောင်းတောင်ထောင်လို့မရတော့ဒီမျိုးဖြစ်နေတာအဲ့ဒီတော့ မိမိမှာခန္ဓာကိုယ်ကြီးရပါလေရဲ့အဲ့ဒီနေရာမျိုးကြမှာနော်ဟာသင်္ကန်းတွေကပ်အောင်ဟဲ့အလူတွေလွတ်အောင်ဟဲ့ပရိတ်တွေရွတ်အောင်ဟဲ့ဆိုတော့ဒီမိမိလှူနေတဲ့အလူကိုအတိညာရှိတော့ကလို့တရားတရားထက်တဲ့နဲ့မျက်စိကမြင်စေတနာထက်တဲ့နဲ့လောက်ရတဲ့ကုသိုလ်လို့ရနိုင်ရနိုင်မအောင်မလားမရနိုင်ပါဘူးခင်ဗျာမရနိုင်ဘူးနော်မရနိုင်တော့နော်ဘုန်းကြီးတွေလာလို့သင်္ကန်းကတ်တယ်တဲ့ကဲသင်္ကန်းကတ်ပြီမဲ့လည်းပဲ သူ့ကြည့်ရတာကသေနေသလားရှင်နေသလားဆိုတာက နော်ဒီ live support မှာ तू ကအသက်ရှူနှုံးပြသေးလို့ဒါလည်းရဲ့နော်ဟော तू ရှင်တယ်လို့သိရတာ तू ကသုံးပုံနှစ်ပုံခွဲသေနေပြီသုံးပုံနှစ်ပုံခွဲလောက်ကသေနေပြီတပုံကတေးသေးလေးကျန်တာအဲ့ဒီတပုံသုံးပုံ တပုံရဲ့တဝက်ဆိုတာတေးသေးလေးပဲကျန်တော့တာအဲ့ဒီချိန်ခါမှာလောက်ရတဲ့ကုသိုလ်မျိုးဆိုတာ ဒီကိုယ်တိုင်မြင်ကြားသိပြီးတော့ကိုယ်တိုင်ကိုယ့်ရဲ့မျက်စိတွေနားတွေကောင်းတော့တယ်ဒီအာယုံကတစ်ဆက်မိမိကယူပြီးတော့မှစက်ကတက်ကြွတာစေရနာဆိုတာဖြစ်တာဒါတော့အဲ့ဒီလိုမျိုးအမြင်အာယုံအကြအာယုံနဲ့တရားတရားတွေစေရနာတွေထက်အောင်ယူတဲ့တကားပေါက်တွေကအခုမှင့်မိန်ပြီးတဖြည်းဖြည်းနဲ့ချင်းချင်းပြီးတော့လာတဲ့ခါကျတော့ဒီစက်ကဘလို့လို့ရှင်အောင်မလဲဒီစေရနာဘလို့လို့ဖြစ်အောင်မလဲဖြစ်ဖို့အမတန်ခက်ပြီနော် ဘုန်းကြီးတွေကဘေးနားကရွတ်ပေးမဲ့သူ့နားကကြားဖို့မလွယ်တော့ဘူးနော်ဒီအချိန်ခါမှာနော်မျိုးလုံးကလည်းမြစ်ဖြူကစိုက်နေပြီဆိုတော့ဦးဇင်းတို့လိုတာမန်ရဟမပြောနဲ့ဘုရားရန်တာကိုယ်တိုင်တထောင်လောက်ကြွရင်တောင်းမှသူ့မြင်တော့မှမဟုတ်တော့ဘူးမြင်ဖို့မလွယ်ဘူးနော်အဲ့ဒီတော့ရန်တာတွေဘုရားဘုရားဘုရားတထောင်လောက်ပင့်ပြီးတော့မှပြိရွယ်လဲအဲ့ဒီအတန်ကိုသူကြားဖို့မဖြစ်မလွယ်တော့ဘူးနော်အဲ့ဒါမျိုးဒါတော့အဲ့ဒီချိန်ခါမှာသူ့မှာကြားဖို့တည်းဘာတွေဖြစ်နေတယ်လဲဆိုတော့ အနာရပိန်တထေဆိုတာသောတာပန်ကြီးနာရပိန်တထေကြီးကိုလွန်ကနီးတော့နော်သူ့ရဲ့ခန္ဓာကိုယ်တွေဟာကျိုးတွေနဲ့တုပ်ရက်ပြီးတော့ပတ်ပြီးတော့မှတခါတည်းဆွဲထားသလိုတင်းကျပ်ပြီးတော့နာကျင်လွန်းလို့ခန္ဓာကိုယ်ကြီးကိုလည်းတခါတည်းမှု့ရမ်းခံရသလိုမျိုးနော်တင်းကျပ်ပြီးတော့အတွင်းထဲကထိုးကျင်တဲ့နာရာတွေကတင်းနာတွေထိုးတာတွေနာရာတွေကြိုက်တာတွေခဲတာတွေကဥပမာတွေမျိုးစုံများပေးထားလိုက်တာဒါသောတာပန်တကာကြီးနော် မချိမဆန့်ခံစားရပါတယ်တဲ့အဲ့ဒါကြောင့်မလို့ तू ကတေတေကာနီးလေးမှာတရားနာခြင်းလုံးအဲ့ဒီကြမှာရှင်သာရိပုတ္တရာမထေရကိုပင့်ခန်းလိုက်တယ်ဒါတော့ရှင်သာရိပုတ္တရာမထေရကလည်းပဲအာနန္ဒာကိုခေါ်ပြီးတော့ကိုင်းငါညီအာနန္ဒာရေလာဟိအကြောင်းတကာကြီးတော့နေမကောင်းဘူးပြောတယ်သွားကြစို့နာရပင်အကြောင်းတကာကြီးကနော်အာနန္ဒာကိုလည်းကြင်ယူတော့အမှန်ကတော့ရှင်သာရိပုတ္တရာကိုလေးစားလို့ရှင်သာရိပုတ္တရာကိုနာမည်တက်လိုက်တယ်သို့တော်လည်းပဲနော်ရှင်သာရိပုတ္တရာကသိတယ် เจ้าတကာကြီးကအာနန္ဒာကိုလည်းကျင်ရတော့ရှင်အာနန္ဒာကိုပါရှင်သာရိပုတ္တရာမထေရကြီးကတခါတည်းခေါ်သွားတယ်နော်အဲ့ဒီချိန်ခါမှာเจ้าတကာကြီးဘလို့နေသလဲလို့နော်မေးလိုက်တဲ့အခါမှာသူ့ရဲ့ခန္ဓာကိုယ်တစ်ခုလုံးဟာကြိုးတွေနဲ့တုပ်ရစ်ပတ်ပြီးတော့မှထားသူအမတန်နာကျင်ကြိုက်ခဲလာပါတယ်ဗျာတဲ့ဒါစကားပြောနေတဲ့အဆင့်ဒါတော့စကားမပြောနိုင်တဲ့အဆင့်ကို ရောက်ပြီဆိုရင်စဉ်းစားကြည့် ICU လူတိုင်းရောက်ဘူးတယ်နော်ဒါတော့ဟာဒီ မခေါ်မလဲသူ့ရဲ့ခန္ဓာကိုကြည့်လိုက်ရင်အယုတ်သေးလိုပဲရှိသမျှပိုက်တွေထိုးထားလိုက်တာတန်းလန်းလက်တင်မှာရောဗိုက်တင်မှာရောခြေထောက်တင်မှာရောစုံလို့ပဲနော်အဲ့ဒါလောက်ကြီးဖြစ်နေတဲ့အချိန်ခါမျိုးမှာဒီဖုန်းကြီးတွေလာကြွလာတာနော်ပြိတ္တေရွတ်တာဘလို့လုတ်ပြီးတော့မှလဲဘလို့လို့ကောင်းကောင်းကြားနိုင်တော့မှလဲနော်အဲ့ဒီလိုအချိန်ကြမှာလှုပ်ချင်ပါတယ်လို့ပြောရင်ဖြစ်နိုင်မအောင်မလားမဖြစ်နိုင်ပါဘူးခင်ဗျာအဲမဖြစ်နိုင်တော့နော်မဖြစ်နိုင်တော့ဘူး ဒါတော့မိမိတို့ဟာအဲ့ဒီ ICU ထဲမှာရောက်နေတဲ့ပုံကိုယ်တွေကိုကြည့်လိုက်လို့ရှင်ဟာငါတို့ရဲ့ထောင်ထောင်တန်တန်မာမာမြင်နိုင်ကြားနိုင်သိနိုင်လုံနိုင်ကိုင်နိုင်သေးတဲ့အခွင့်အရေးကြီးကမနဲ့ပါလားလို့အဲ့ဒါမှရှင်းကြည့်လိုက်ကြစမ်းပါရှင်းကြည့်လိုက်ကြစမ်းပါနော်လက်တွေကောင်းတုံးတယ်နော်လက်တွေကောင်းတုံးတယ်မှာဘုရားတရားတန်ကလက်ဥကလေးချိလိုက်စမ်းနော်ဒီလက်ဥကလေးတဆူရဲ့တန်ဖို့ခါနော်ကောင်းကျိုးအသင်ချေပေးနိုင်ပေ၏တဲ့ကဲလက်ဥကလေးတချီတရာဂါရဝနဲ့ ခြိလိုက်ရတဲ့ဟာကအဲဇလီကရီနီယောနော်တခါလောက်လက်အုပ်ခြိလိုက်မယ်ဆိုရင် ကောင်းကျိုးကောင်းကျိုးအတင်ချင်းပေးခြင်းကစွန့်နေပါပြီအေးဆိုတာတန်ခါကုံတော်ထဲမှာပါတာရှိတယ်လေနော်အေးနောက်ပြီးတော့မှဟောမိမိတို့ဗဇတ်တွေကောင်းသေးတယ်နော်ဗဇတ်တွေကောင်းသေးတယ်ဆိုတဲ့အခါကျတော့တေတွင်းတေဘဝကျမဘုန်းကြီးတွေရွတ်မပြိဿံကိုနားထောင်ဖို့မကြိုးစားနဲ့မသေးကြဘူးကိုယ့်ဘာသာကိုဗဇတ်ကောင်းလို့နဲ့အခုနဲ့ရွတ်စမ်းကဲအားရပါရရွတ်ပြီးတော့ဟောဒီဗဇတ်တွေအသုံးမချသင့်ဘူးလားဗျာ သုံးချတင်ပါတယ်ခင်ဗျာချတင်တယ်အာရှင်ဟိုတင်းပြော့ဒီပြင်းပြော့ထားအကုသိုလ်ပဲများတာနော်တကယ်တမ်းကတော့ကိုအားနေရင်ပရိကလေးပဲရွတ်နေအောင်တော့နော်ဒါလေးတွေကအားချင်းကနေကုသိုလ်တွေထုတ်နေတာနေ့စဉ်ဘုရားရှုပ်တော်လည်းပဲလက်ကလှုပ်ဗဇက်ကတော့လှုပ်လို့မရဘူးလားရပါတယ်ရတယ်လှုပ်တာမပြစ်စင်နဲ့ဗဇက်ကလည်းပဲရွတ်လို့ဖတ်လို့ရတာပဲနော်တန်ဖို့တွေပဲအခေါင်အထက်အထက်ထပ်ပဲရွတ်စင်အောင်တော့ကျောင်းကဦးစင်းကြီးကတော့ပြောပါတကားနော်သူလူဘွားတုန်းကအလုတ်လုတ်တုန်းကတဲ့ အလုတ်အလုတ်ထက်မှာပထမဆုံးအလုတ်ဝင်ပြီဆိုရင် तू ကဘာနဲ့ဝင်လဲဆိုရင်တန်ဖုတ်တေးကြီးပဲနေတိုင်းဝင်တဲ့ခါကျတော့ तू နဲ့အတူတူလုတ်တယ်ဘဲကပြောတယ်တဲ့မင်းကဒီတချင်းတော်တော်ကြက်ပုံပေါက်တယ်တဲ့နေတိုင်းဒါပဲဆိုတယ်နော်နေတိုင်းဒါပဲဆိုတယ်တဲ့ तू ကနေတိုင်းဆိုတော့ကြိုက်လို့ဆိုတဲ့ထင်တာမဟုတ်ဘူး तू ကအလုတ်ထက်ရောက်တော့လက်ကလည်းလှုပ်ရင်ပါဇက်ကတန်ဖို့တွေညွတ်နေတာနော်အဲ့ဒါတော့လက်ကအလုံးမပြစ်ပါဘူးစူပါဘိဇာဘယ်သူမှလာမငေါ့ပါဘူးကိုယ့်လက်ကတော့မှန်နေပါစေ ဒါတော့လှုပ်ရင်းနဲ့လည်းပါဇက်ကကုသိုလ်မရဘူးလားဗျာကင်ရပါတယ်ဗျာရနေတယ်ရတော့နဲ့ရွတ်ထားဒါကိုပြောတာနော်မိမိရဲ့မျက်လုံးတွေကလည်းပဲတရားစာပေတွေကြည့်လို့ရတယ်တရားစာပေနဲ့ပတ်သက်တရားတွေနားလို့ရတယ်နော်နားတွေကနေပြီးတော့ဒါတော့မျက်လုံးတွေနားတွေကိုယ်တွေသုံးလို့ရတော့တယ်မိမိတို့ကအော်ငါတို့ပါကံကပြီးတယ်ဆိုတာဒီဟောဒီမျက်စိနာနာလျှာကိုရှိတဲ့ပဒါရကကံကအကန့်အသတ်နဲ့ပေးထားတာ ဘာနဲ့ပေးထားတာလဲကန့်အတတ်နဲ့ပေးတာပါဗျာအကန့်အတတ်နဲ့ပေးထားတာ unlimited ပေးတာမဟုတ်ဘူးနော်ကိုကိုကိုပြမျိုးလုံးပါလို့ unlimited ရတယ်မထင်နဲ့နားပါတယ် unlimited ရတယ်မထင်နဲ့ဦးဇင်းတို့ဒကာကြီးတွေဒကာမကြီးတွေတွေ့ဘူးတဲ့ဒီပြီးတော့ရှင်ပြားတို့တော့လာကြင်ပါတယ်ဖရားတဲ့နားကမကြတော့ရှင်ပြားတို့ဘာပြောမှမသိဘူးတဲ့ကဲဒါတော့ဒီပြီးတော့တို့ကခဏခဏအန်းအန်းနဲ့လောက်ရတော့လဲဒီပြီးတော့တို့ရှင်ပြားတို့အားနာတယ်ဆိုဟောတရားနဲ့ဝေးမသွားဘူးလား ဝေးပါတယ်ဗျာဝေးသွားပြီကံဝေးသွားပြီဒါတော့တရားနားလေးတဲ့အတွက်ကြောင့်လူမသေးသေးအကောင်းကြီးရှိသေးတယ်နားလေးခြင်းတည်းဟူသောအကြောင်းကြောင့်သောတာပတ္တာရာအာနေသွားတဲ့အတွက်ကြောင့်မလို့ချွေရင်လာတဲ့အတွက်ကြောင့်တရားနာရခြင်းကုသိုလ်ကိုရှုံဆုံးရှုံသွားပြီမြေလုံးတွေမကောင်းတော့တဲ့အတွက်ကြောင့်မလို့နော်ဒီတရားစာပေကိုအခုမကြည့်နိုင်တော့ဘူးကဲမြေလုံးမကောင်းတဲ့သူတွေလူမသေးသေးပဲနဲ့ဆုံးရှုံးလာတာဒါကိုကြည့် ဒါရမိမိတို့မှာမျက်လုံးနဲ့နားတွေကောင်းလို့နေ။အော်ငါတို့ကဒီအတွင်းလေးကိုသုံးရမှာပါလား။မျက်အလုံးကြီးမျက်စိအလုံးကြီးခါပတ်သားတာမဟုတ်။ဟောဒီမျက်စိအလုံးကြီးအလဲမှာတည်ရရှိနေတဲ့ဝက်ဆန်လေးသေးသေးလေးကိုအမိပြုတ်ပြီးတော့ပတ်သားတာကတီးတာမျက်လုံးကြီးကပတ်သားတာမဟုတ်။ပတ်သားတာဆိုတာကအကြည်ဓာတ်အကြည်ဓာတ်ဆိုတာကကင်လို့ပြုတ်လို့မရ။နော်။ဒါတော့ဟောဒီကမ္မစကြောင့်ဖြစ်တဲ့ကံကြောင့်ဖြစ်တဲ့ပတ်သားရဓာတ်တွေသည်နော် အသက်ကြီးလာသည်နဲ့မြတ်တဖြည်းဖြည်းတဖြည်းဖြည်းနဲ့ဆုပ်ယုပ်ကြဆင်းတယ်ဒါကြောင့်မြတ်စွာဘုရားကတုတုကလကေသောအေးချစ်သားတို့တရားရှာမယ်ဆိုလို့ရှိရင်အိုအောင်ထိတမင်မဆောက်နဲ့မင်းတို့ရထိုင်မှန်ရသည်တွေဆောက်အောင်မင်းတို့တက်တန်းလည်းအမခံခြင်းမရှိဘူးတဲ့လူဘဝတက်တန်းဆိုတာကံအပေါ်အမိပြုပြီးတော့ကံကလည်းပါအောင်မှညံကလည်းလွှာသုံးအောင်မှကံနဲ့ညံနှစ်ခုလွှာသုံးမှတက်တန်းရှိတာတဲ့ဒါပေမဲ့မင်းတို့တက်တန်းရှိတိုင်းလည်းပဲအသက်ရှိတာလည်းဂုဏ်ယူစရာမဟုတ်ဘူးတဲ့တရားမပါဘာဝနာမပါရင်ဘဝကအလကားပဲ တရားမပိုင်ဘောဟာပါတဲ့လေအလကားပါပဲဗျာအလကားပဲတဲ့အသက်ရှည်တိုင်းဂုံယူစရာမဟုတ်ဘူးတဲ့အသက်ရှည်တယ်ဆိုတာတောင်းပါပဲနော်ဒါကြောင့်အဲယုံနာနှစ်ဖြာမမြင်ပါပဲတရားအသက်ရှည်သည်ထက်လဲနော်ယုံနာနှစ်ဖြာမမြင်ပါပဲနော်တရားအသက်ရှည်သည်ထက်လဲနော်ယုံအဲယုံအဲအသက်တရားယုံနာနှစ်ဖြာကိုမမြင်ဘဲနဲ့နော်အသက်တရားရှည်နေတာထက် ဖြစ်ပြနှစ်တန်ရုပ်နဲ့နာမ်ကို အမှန်မြင်လေဉာဏ်စဉ်တက်တော့မိမိကတရားဘာဝနာလုပ်တော့နော်ဖြစ်ပြနှစ်တန်ရုပ်နဲ့နာမ်ကို အမှန်မြင်လေဉာဏ်စဉ်တက်တော့နော်လောကလူရကောင်းမြတ်သားသည်မြတ်စွာဘုရားမင်းကွန်းဒီတဲ့ဒါတော့အသက်တရားတော့ရှိပါရဲ့တဲ့ဒါပေမဲ့သူ့ဘဝမှာယုံနာဖြစ်ဖြစ်ကိုမမြင်ဘဲနဲ့အသက်တရားကြီးရှည်နေရတာထက်နော် ယုံနာဖြစ်ဖြစ်ကိုသိပြီးတော့တရထက်အသက်ရှိရတာကသူတရားရှိရတာတဲ့တန်ဖိုးရှိတယ်တဲ့ယောစာဝတ္တတတန်ဇီဝေအပတ္တဥဒိယပယအကျင့်ပုဂ္ဂိုလ်သည်ယုံနာကိုမမြင်ပဲအသက်တရားရှိ၏နော်ယောစာဝတ္တတတန်ဇီဝေအပတ္တဥဒိယပယဒီဧကဟံဇီဝတံတေယောနော်ပတ္တတော်ဥရိယပယဧကဟံဇီဝတံတေယောပတ္တတော်ဥရိယပယ အဖြစ်အပြစ်เนาะဖြစ်ချင်းပြစ်ချင်းယုံနာရဲ့ဖြစ်ချင်းပြစ်ချင်းကိုမြင်ပြီးတော့တရထက်ကလေးအသက်ရှည်ရတာကဘဝရဲ့တန်ဖိုးမှာချင်းခွင်ရှာညှိကြည့်လို့ရှိရင်အဲ့ဒီအသက်တရားရှည်တဲ့ပုဂ္ဂိုလ်ရဲ့ချင်းခွင်ကအပေါ်မြောက်သွားတယ်နော်တရထက်ဟောဒီယုံနာဖြစ်ပြကိုတီးပြီးတော့အသက်ရှည်လျရတဲ့တရအသက်ရှည်ရတဲ့ပုဂ္ဂိုလ်ရဲ့ချင်းခွင်ကအောက်ကိုလေးကျသွားတယ်ဘဝရဲ့တန်ဖိုးမှာဒါတော့ဟိုလူကအသက်တာရှည်ပြီးကုသိုလ်ကမပါတော့မြောက်တက်သွားတယ်နော်ဘာမှအနှစ်သာရမရှိတဲ့ဘဝကြီးဖြစ်သွားလို့ တရထက်ပဲအသက်ရှည်လင့်ကစားနော်ယုံနာဖြစ်ဖြစ်ကိုမြင်ပြီးတော့ဘဝတစ်ခုနော်အသက်ရှည်ခွင့်ရလိုက်တာကအဲ့ဒီပုဂ္ဂိုလ်ရဲ့ဘဝသည်အမတန်မြင့်မြတ်တဲ့ကုသိုလ်တစ်ခုကိုလှုပ်လိုက်မိတဲ့အတွက်ကြောင့်သူ့ဘဝမှာအမတန်မှကြီးမားသောကုသိုလ်ကိုရလိုက်ပါတယ်တဲ့ဒါကြောင့်ဘဝတန်ဖိုးကိုချိန်ခွင်ရှာညှိတဲ့အခါမှာယုံနာဖြစ်ဖြစ်ကိုသိတဲ့ဉာဏ်ကဗရဏကျသွားတယ်နော်ယုံနာဒီယုံဖြစ်ဖြစ်နဲ့ဖြာမမြင်ပါပဲတရားအသက်ရှည်သည်ထက်လဲနော် ဖြစ်ဖြစ်နတ္တယုတ်နဲ့နံကိုအမှန်မြင်လျက်ဉာဏ်စဉ်တက်တော့နော်အမှန်မြင်လျက်ဉာဏ်စဉ်တက်တော့လောကလူရွာကောင်းမြတ်သားသည်မြတ်စွာဘုဒ္ဓမင်ကွန်းဒီတဲ့မြတ်စွာဘုဒ္ဓမြတ်ဒီမြတ်စွာဘုရားကနော်ပြောခဲ့ပါတယ်ဖြစ်ပြမမြင်မဲ့တဲ့အသက်တရားရှင်းနေရတာထက်ဖြစ်ပြမြင်ပြီးတော့လောကမှာတည့်ရဲ့အသက်နေသွားတာကတန်ဖိုးရှိတယ်တဲ့နော်အဲဒီတော့ ဒီနေ့မိမိတို့ဒီနေ့ဖြစ်နေရတဲ့အနေအထားမှာကြည့်မယ်ဆိုလို့ရှိရင်အမတန်တန်မိုးရှိတဲ့ຢာခဲ့တဲ့လူဘဝကိုတော့ရကြပါတယ်ရပေမဲ့လည်းပဲမိမိတို့ကအနှစ်သာရရှိတဲ့အလုပ်ကိုမလုပ်ဘူးဆိုလို့ရှိရင်တော့ဘဝကအသက်တန်ရှည်ရပြီးတော့တန်ဖိုးကတက်မလာဘူးတန်ဖိုးတက်မလာတဲ့ဘဝကြီးဖြစ်နေတတ်တယ်ဒါတော့မိမိတို့ကတန်ဖိုးတက်အောင်နော်ဘယ်လိုလုပ်မလဲကုသိုလ်လုပ်ဖြစ်အောင်ဘယ်လိုလုပ်မလဲဆိုတော့အဲ့ဒီတန်ဝေကရကြောင်းတော်လကောင်း နော်ဘဝရဲ့တန်ဖိုးကိုသိတဲ့ဉာဏ်ဖြစ်ကြောင်းတော်လည်းကောင်းတစ်ခုခုအခြေခံရှိမှဒါလည်းရင်ကုသိုလ်တရားလုပ်ဖြစ်ပါတယ်ဒီနေ့ခက်အနေထားကြည့်မယ်ဆိုရင်တန်ဝကအမတန်ဖြစ်เสียကောင်းတယ်လူတွေရဲ့ဘဝဟာနော်ဒီကံကြောင့်အသက်ရှည်တယ်လို့ဆိုပေမဲ့ညံကလွှာသုံးရတယ်တေမာကြောက်လို့အိမ်မှာနေတဲ့သူတွေဘဲမှမသွားတဲ့သူတွေအခုကြားကြားနေရတယ်ဘဲမှမသွားဘူးဖေဟာတဲ့အဲ့ဒါကိုဗစ်ထက်ပါသွားပြီ။ဟဲ့ဘယ်လိုလုပ်မလဲ။သူတေမာကြောက်လို့အပြင်မသွားဘူး အပြင်မှာမသွားဘူးအိမ်မှာနေတဲ့သူကအခုကိုဗစ်ဖြစ်ပြီးသေးရတယ်။ကဲကံကညာနဲ့ရှင်ပြီးနေတော်လည်းပဲကံကအိမ်ထဲကိုကိုဗစ်ဝင်လာတယ်။ဆိုတော့ကိုဘွားကလုံခြုံစိတ်ချမှုရှိလား။မရှိပါဗျာ။မရှိဘူးနော်မရှိဘူး။ဘဲမှမသွားဘူးအိမ်ထဲမှာနေတဲ့လူအခုသေးတာကြားကြားနေရလို့တကယ်အခုကိုရဲ့အတန်းဝိုင်းထဲမှာရှိနေတယ်။ကိုမြန်မာအတန်းဝိုင်းထဲမှာရှိနေတယ် ဒါတော့မိမိတို့ကမြန်မာဖြစ်စေဘယ်သူဖြစ်စေပဲလေဒါတော့ဒီနေ့ကိုယ်ဖြစ်တယ်ဆိုတာရှေ့ခေတ်ကဘုရားခေတ်ကလည်းဖြစ်တယ်အဟိဝါတတဲ့အဟိဆိုတာတော့မွေဝါတကတော့လေသူတို့ကတော့စာပြန်စာဝမြန်မာပြန်တဲ့ခါတော့ယင်းတိုက်နာတဲ့နော်ဒါကတော့သူ့ကိုကြည့်မယ်ဆိုတော့တလုံးချင်းအတိပ္ပယ်ဖို့ချင်းအဟိဆိုတာကတော့မွေဝါတကလေဆိုတော့မွေစိတ်ကဲသို့ပြင်းပြီးတော့အဲ့ဒီယောဂဒီဝါတဆိုတဲ့လေ airborne ယောဂမျိုးဦးဇင်းတို့အဲ့လိုပဲဟို အတိတ်ပဲပြန်ကြည့်တယ်ဒါတော့ဒီနှစ်ခေတ် covid ကလည်းပဲလေတဲ့ဒီကနေပြန့်နေတာပဲလေဒါကြောင့်ပါဇက်ကြီးတွေအခုအုပ်အုပ်ထားကြရတာဟုတ်တော့မလားလေတဲ့ကပြန်ပြီးတော့ကူးနေတာဘုရားခေတ်ကလည်းရှိတယ်ဒါကြောင့်အဲ့ဒီတော့ဖြစ်တော့သူတို့ခက်မှာလည်းပဲအဲ့ဒီအဟိဝါဒဆိုတဲ့ဒီလိုယောဂမျိုးဖြစ်လို့ရှိရင်လူတွေကဘန်းကနေဘန်းကနေလဲသေးတယ်ဒါတော့စမ်တန်မပြဘူးစမ်တန်မပြတော့အကောင်းကြီးကနေလဲသေးတော့ကိုမိသားစုထဲမှာတယောက်ယောက်လဲသေးသွားပြေးမကောက်နဲ့သွားပြေးမကောက်နဲ့ကျန်တဲ့သူတွေကရှိတဲ့တကားဘောက်ကထွက်ပြေးတော့ အဲ့ဒါလိုထွက်ပြေးရတာဘာဖြစ်လို့လဲသွားကောက်ရင်အဲ့ဒီလေထဲမှာပြန့်တဲ့ယောဂသူနာမှာရှိတဲ့သူကိုယ်ကူးမှာအဲ့ဒါဘုရားခက်ကလည်းရှိတယ်အဟိဝါဒယောဂတဲ့ဒါတော့ဒီနှစ်ခက်နော်အခုကိုယ့်ဘက်နဲ့သဘောတူပဲအဟိဆိုတာမွေစိတ်လို့ဝါဒကလေလေဆိုတော့လေထဲလေထဲမှာပြန်ပွားပေါက်ဖွားပြီးတော့ကူးတတ်တဲ့မွေစိတ်လို့ပြင်းတဲ့ယောဂဘာထုလဲကိုယ့်ဘက်နဲ့နော်ဒါတော့ကိုဟာ အခုကိုဗစ်ဆိုတဲ့ကဘာကြီးတစ်ခုလုံးပြန့်နေတဲ့အထက်မှာအသက်ရှင်ခွင့်ရတာ ဒီနေ့ထိတော့အကောင်းပဲမြင်နေရတဲ့သူတွေဒါတော့မိမိကံတရားအခုထိတော့ပို့ပေးနေတယ်ဒါပေမဲ့ကာရွန်တီမရှိဘူးနော်ကာရွန်တီမရှိဘူးဘသူနဖူးမှာပဲကြည်ကြည်မွေးတော့ကအမေအမေဘက်ကထွက်တော့ကနော်နော်သူ့ကိုဘယ်နှစ်ဘယ်ရက်ဘယ်အချိန်မွေးပါတယ်ဆိုတော့ birth certificate ပဲရှိတယ်ဘယ်နှစ်သေမယ်ဆိုတော့ death certificate ရှိလားမရှိပါဗျာခင်ဗျားတို့ရှိထားကြလားမရှိပါဗျာကျုပ်လည်းမရှိဘူးကျုပ်တို့မှာ birth certificate ဆိုတာပဲရှိတယ် death certificate မရှိတဲ့အတွက်ဘယ်နေ့ဘယ်ချိန်ဘယ်နေရာဘယ်ပုံစံနဲ့သိမယ်ဆိုတာဘယ်သူမှအာမခံခြင်းမရှိဘူးဒါတော့အာမခံခြင်းမရှိတဲ့အသက်နဲ့ရှင်သန်နေရတဲ့အချိန်ခါမှာမိမိတို့ကတထက်ချငါတော့ဟာရှင်ဘလောက်ထိနေရမယ်ဆိုတဲ့စိတ်ကြီးနဲ့မနေနဲ့အလုတ်လဲလောက်အောင်မှာတော့မှန်တယ်တစ်ဖက်ကလည်းကိုယ့်ရဲ့ကုသိုလ်တရားကိုဘဝနဲ့ရှင်တွဲပြီးတော့အလုတ်လုံးအဲ့ဒါမှသာလေအဲ့ဒီလိုအသိဉာဏ်ကလေးလည်းရှိဖြစ်နေတဲ့အနေအထားအရာဒီနေ့ဟိုဘာခေါ်မလဲဒီနေ့ရဲ့ current situation အရာ မိမိတို့ကသွေးအေးအေးလေးနဲ့ငါဘလောက်နေမယ်ဆိုပြီးကံတရားပုံချနေလို့မရဘူးအခုအိမ်ထဲမှာဘဲမှမသွားတဲ့လူတွေသေးတာကိုကြည့်နော်ဘဲမှမသွားတဲ့လူတွေသေးတာကိုကြည့်စန္ဒမပြောင်းဒါရှစ်ခေတ်တုန်းကဖြစ်ခဲ့တဲ့အဟိဝါဒဆိုတဲ့သဘောနဲ့ထပ်တူပဲနော်ဟောတော့ကလည်းပဲနော်အိမ်ထဲမှာတရားရောက်ကဘန်းကနေလဲသေးရင်နော်ရှေ့မှာသေးရင်နောက်ကထွက်ပြေးနောက်မှာသေးရင်ရှေ့ကထွက်ပြေးထွက်เสียမရှိရင်တကားပေါက်ကိုပစိန်လေးနဲ့ဖောက်ထွက်ပြေး အခုလက်ပါထုတယ်လဲကိုရဲအိမ်ထဲမှာတရားရောက်ကဖြစ်ပြီဆိုလို့ရှိရင်တခါတဲ့ quarantine ကိုပို့လိုက်တယ်ကျန်တဲ့လူတွေလည်းတခါတဲ့ဆေးရုံပို့တန်းတင်ပို့ကျန်တဲ့လူတွေလည်းဟိုကျူဝင်ဒီကျူဝင်နဲ့အဲ့ဒီဆေးရုံကိုရောက်တဲ့သူဟာတည်သွားလို့ရှိရင်ကျန်တဲ့သူတွေလိုက်ပို့ခွင့်မရှိဘူးဒါဘာထုလဲရှေးတုန်းကလည်းဘာမှမထုဘူးဒါတော့ဦးဇင်းတို့ရှင်မအခုလာလာပြီးတော့မှအမြဝေကြတယ်တည်တဲ့လူကကျန်တဲ့ဟိုလှုပ်လို့ရတဲ့သူကတချို့ကဘာမှပြည်တည်တယ်ဒီရောက်နေတဲ့သူအမြဝေရတယ်ဟောမှာလူတွေအကုန်လုံးကကျူဝင်နေရလို့တဲ့ နော်အဲ့ဒီလိုတွေဖြစ်နေတာဒီမှာလည်းဖြစ်တယ်အခုဒါတော့ဘုန်းကြီးကျောင်းတွေမှာလာလာပြီးတော့မှနော်နိစ္စရာဆွေမျိုးကအမြအတမ်းဝင်နေကြရတယ်ဒါတော့အဲ့ဒီလိုမျိုးနော်တရားရောက်ဖြစ်ပြီဆိုလို့ရှိရင်ကြံတဲ့ပုံကိုယ်တွေတောင်လိုက်ကြည့်လို့မရလိုက်ဖို့လို့မရတဲ့အနေအထားမျိုးမှာမိမိတို့ကအခုအခွင့်အရေးကြံနေသေးတယ်သုံးခွင့်ရှိတယ်နော်ဒါတော့အဲ့ဒီတော့အခုနကတုံလေးတုံဆိုတာလေးကိုသွားကြစို့ဘာလဲလို့ခေါ်ရင်မြတ်စွာဘုရား နော်လက်ထက်တုန်းကဟောထားတဲ့တရားလေးပါမိမိရဲ့အခုလက်ရှိတုံးလေးတုန်းကတော့ကိစ္ဆောမနုဿပတိလာဘောနော်လူအဖြစ်ကိုရဖို့ခဲရင်တယ်တဲ့ဘာအဖြစ်ကိုရဖို့ခဲရင်တာလဲလူအဖြစ်ကိုရဖို့ခဲရင်ပါလေခင်ဗျာလူအဖြစ်ကိုရဖို့ခဲရင်တယ်ဒါနော်ဒါနံပါတ်1ခဲရင်မှုတစ်ခုဒါ very rare opportunity လို့သုံးတယ်ဖြစ်ဖို့ရဖို့ခဲရင်တဲ့အခွင့်အရေးမျိုးနောက်တစ်ခုကကိစ္စံ မက်ဆာနဇီဝိတံတတ္တဝါတွေဆိုတာဟာအမေဘက်ကမွေးလာပြီမဲ့နော်မွေးတဲ့သူတိုင်းကအသက်ရှင်ပြီးတော့နေတာမဟုတ်ဘူးတခါတလေမွေးတော့ကတလေအသေးကလေးပါလာတာအဲ့ဒီကနေပြီးတော့တဖြည်းဖြည်းဖြည်းဖြည်းနဲ့တချို့ဆိုရင်လာပိုင်းရက်ပိုင်းနေတယ်တချို့ကလာပိုင်းနေတယ်တချို့ကနှစ်ပိုင်းလောက်ဆိုနေတယ်ဆိုတော့ကြီးကြီးမားမားအရွယ်ထိအောင်နေဖို့ဆိုတာလည်းပဲခဲရင်တယ်တဲ့ဆိုလိုတာကအသက်ဆိုတာမွေးပေမဲ့ရှင်လာဖို့ခဲရင်တယ်နော်ဒါကြောင့်အသက်ဆိုတာရှင်ဖို့ရာလွန်စွာခဲရင်သည် နောက်နံပါတ်3ကတော့ဘာလဲဆိုလို့ရှိရင်ကိစ္ဆံတတ္တမသဝနံသူတော်ကောင်းတရားကိုကြားနာရဖို့အားထုတ်ရဖို့ဆိုတာလည်းခဲရင်နဲ့တဲ့ဒါတော့ကိုကဘုရားသာသနာနဲ့ကြုံနေတဲ့ခါကျတော့အမလေးလွယ်လွန်းလို့အခုတောင်မှရှင်ဘုရားအိမ်ကနာလို့ရနေတာဘုရားဒီလိုမထင်စရာမကောင်းဘူးလားဟောတော့ကမှအရှင်ဘုရားတို့ကြောင်းလာနေရသေးတယ်ဒီပြီတော့အခုများဇင်းကိုကြလို့ကာဓာတ်စီဖို့လည်းမကုန်နော် ဘာမှလည်းမိုးလေဝသတွေဟိုရင်ဖြစ်နေလို့လည်းဘာမှပူစရာမလိုနော်အဲ့ဒါတော့အလော်တကြီးလားလို့လည်းစပီဒီတွေတင်မောင်းပြီလို့လည်းရက်တိကပေးမှကြောက်စရာမလိုမကောင်းလားကောင်းပါတယ်ဟုတ်တော့မဟုတ်လားခင်ဗျားတို့တွေးမယ်အဲ့လိုအဲ့ဒါတော့အခုပြောတဲ့ဇာကားကဒီပစ္စုပန်လေးမြစ်တောင်မွေးတဆုံကြည့်ပြောတာမဟုတ်ဘူးကက်ကဘာကြီးရဲ့အသင်ချစ်အသင်ချစ်နော်အသင်ချစ်အသင်ချစ်ကသွားနေတဲ့ကက်ကဘာကြီးတက်တန်းတဲ့လေးမှာ တက်တန်းထဲမှာမှာဖျားပွင့်တဲ့အချိန်လေးကတညလုံးကြီးမှာလျှက်စီးလေးဝင့်ကနေတခါလဲတလောက်ပဲကြာတာဒါတော့အဲ့ဒီထဲမှာမှာတရားနာခွင့်လေးကိုပြောတာဒါတော့လျှက်စီးကလေးဝင့်ကနေလက်တဲ့အချိန်လေးမှာမှာကိုကလည်းပဲဒါတရားနာအခွင့်ဆိုတော့အဲ့ဒီထက်ကမှတခါထပ်ဆဲအောင်ဆိုတော့ပို့ပို့ပြီးတော့တိုးပြီးတော့အခွင့်ကာလကကျင်းမသွားဘူးလားကျင်းပါတယ်ခင်ဗျာကျင်းသွားတယ်နဲသွားတယ်နော်ဒါကြောင့်တရားနာဖို့ဆိုတာလဲခဲရင်ပါတယ်တဲ့ ပြီးတော့မှနော်ကိစ္စောဗုဒ္ဓနာမုပါတော့ဖရာဟောဒီခုနကပြောတဲ့အမတန်ရှည်လျရတဲ့ကပ္ပတတန်းကြီးတဲ့မှာဖရာပွင့်တဲ့အချိန်ကိုမိဖို့တွေးဖို့ဆိုတာလဲခဲရင်တယ်ဖရာလောကမှာဖရာပွင့်ဖို့ခဲရင်တယ်လို့ပြောတာတဏိသာသနာပေါ်ဖို့ခဲရင်တယ်ဆိုတော့အခုဆိုရင်ဘယ်နှခုဖြစ်သွားလဲ၄ခုပါဖြစ်ဟမ်နော်ဒါတော့လူဖြစ်ဖို့ခဲရင်တယ်အသက်ရှင်ဖို့ခဲရင်တယ်တရားနာဖို့ခဲရင်တယ် ဘုရားသာသနာနဲ့ကြုံဖို့ခဲရင်တယ်ဆိုတော့ခဲရင်တာဘယ်မျိုးဖြစ်သွားပြီလဲ၄မျိုးပါဗျာ၄မျိုးဖြစ်သွားပြီဒါတော့အဲ့ဒါလေးကို မှတ်မိအောင်နော်မာစီဆရာတော်ကြီးရေးထားတဲ့ဆောင်းပုဒ်ကလေးလိုက်ဆိုကြည့်ပါအောင်နော်ယောဂီတွေလည်းမှတ်ထားကြပေါ့ဒါတရားလက်ဆောင်အနေနဲ့ဒေါ်မိုးမိုးကလိုက်ဆိုနော်လူအဖြစ်ဟာလူအဖြစ်ဟာရဖို့ရာ ရဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်ရာခဲလှစွာရာခဲလှစွာ လူအဖြစ်ဟာလူအဖြစ်ဟာရာကနေကြသည်ရာကနေကြသည်အဲဆိုမဲ့လူအဖြစ်ဟာရဖို့ရာလွန်စွာခဲရင်သည်ရာခဲလှစွာလူအဖြစ်ဟာ ရကနေကြသည်ဒါတော့ဒီနေ့ခက်မှာကြည်လေနော်ဘေးမှာလူမတပါအခြားသောငရဲဘုံမှာမဆိုထားနဲ့အခြားအခြားသောတတလိษံဘုံလေးတစ်ခုတည်းကိုပဲကြည်လိုက်အောင်လူဘုံကနဲမနေဘူးလားနဲပါတယ်ဗျာနဲနေတယ်ဒီနေ့ခက်ဆိုဘယ်လောက်ရှိမလဲ7.7ဘီလီယံလောက်ရှိမယ်ပေါ့နော်ဒါ8ဘီလီယံမပြည့်သေးဘူး ဒါပေမဲ့အနောက်ဘက်ကပစိဖိတ်သမုဒ္ဒရာကြီးတည်းရှိတဲ့ရေသေးတော်တွေရေတွက်လို့ရရဲ့လားမရနိုင်ပါဘူးမရနိုင်ဘူးဒါနဲ့ကိုလူတွေကရှုံနေပြီနော်ဒါတော့ချဲ့သွားမယ်ဆိုတော့အပယ်လေးပုံမှာချဲ့စမ်းချဲ့စမ်းချဲ့စမ်းနော်အပယ်လေးပုံမှာငရဲပုံများနော်ငရဲပုံမှာဟိုငရဲသားတွေများဟိုဘလောက်ပဲရောက်လာရောက်လာသူတို့ရှင်မှာနေရာကျင်းလို့နေစရာ မရှိဘူးဆိုတာဘယ်တော့မှမရှိဘူးတဲ့နော်ထဲ့တိုင်းဝင်တယ် နော်ထဲတန်းဝင်တယ်ဒါကြောင့်ငရဲငရဲကိုရောက်သွားတဲ့အခါဆိုလို့ရှိရင်တတ္တဝါတွေကငါနေရာများရှိပါအောင်မလားလို့ပူစရာမလိုဘူးနော်ငရဲမှာတော့ငရဲမှာအမြဲတမ်း vacancy ရှိတယ်အမြဲတမ်း vacancy ရှိတယ်ငရဲဆိုတဲ့အမျိုးက rubber 8လို့ပဲထဲလေကျဲလေထဲလေကျဲလေစပကြီးငွေရဲ့ byte လို့ဆိုပဲနော်ဒါကြောင့်မလို့အပယ်ဘုံဆိုတာဟာ unlimited ဗျာနေရာက unlimited ပဲလာသမျှလက်ခံတယ်အဲ့ဒီတော့ ရောက်ဖြစ်လာတဲ့တ attva တွေကလူဖြစ်ကိုရောက်တယ်ဆိုရင်တောင်အဘယ်ဘုံကိုပြန်ပြန်ဆင်းသွားတာဒါတော့မိမိအဲ့ဒီအဘယ်ဘုံကိုဆင်းသွားတဲ့သတ္တဝါတွေကလူဖြစ်ကိုရောက်ဖို့အမတန်ခဲရင်တာနော်အပေါ်ကိုလူဖြစ်ကိုပြန်တက်ဖို့ဆိုတာအမတန်ခဲရင်တာဒါကြောင့်မလို့အဘယ်အဘယ်ကိုကြကြသွားတဲ့အဘယ်လေးဘုံကိုရောက်တဲ့သတ္တဝါတွေကအတိုင်းအဆမရှိအောင်များပြီးတော့လူဘောကိုရောက်တယ်ဆိုတာကလူကနန်းဆိုတာရေးလို့ရတယ်အတိအကျမဟုတ်ပေမဲ့လည်းပဲနော်ဒီနေ့ခေတ်ကောက်ထားတဲ့သကောင်စင်းကိုကြည့်ပြီးတော့မှ ကနန်းကနိကတဲ့ကနန်းရတယ် နော်ဒါတိတိကျကျတာမဟုတ်တာဒါကြံတဲ့ဟာတွေသကောင်စင်းကောက်တယ်ဆိုတာမရှိဘူးမိမိတို့ကအဲ့ဒီလောက်ရှားပါလာတဲ့ခက်ထဲမှာမိမိလူအဖြစ်ကိုရလာတယ်ဆိုတော့ဒါဟာရာခဲတာကိုရနေတာနော်ဒါနံပါတ်1မိမိရဲ့လူအဖြစ်ကိုရနေတုံးဖြစ်သွားပြီဒါတော့လူအဖြစ်ကိုရနေတုံးမှာဒုတိယနော်လိုက်ဆိုကြည့်ပါဦးမြအသက်ဆိုတာအသက်ဆိုတာရှင်ဖို့ရာရှင်ဖို့ရာလွန်စွာခဲရင်သည် လွန်စွာခဲရင်သည်ရှင်ခဲလှစွာရှင်ခဲလှစွာ လူအဖြစ်ဟာလူအဖြစ်ဟာရှင်ခဲလှစွာ အသက်ဟာအသက်ဟာရှင်ကာနေကြသည်ရှင်ကာနေကြသည်တစ်ခေါက်ထပ်ချမယ်အသက်ဆိုတာအသက်ဆိုတာရှင်ဖို့ရာရှင်ဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်ရှင်ခဲလှစွာ ရှင်ကဲလှစွာအသက်ဟာအသက်ဟာရှင်ကာနေကြသည်ရှင်ကာနေကြသည်ကဲကိုရှိကိုဘေးကိုပတ်ဝန်းကျင်တွေမှာတည်တည်တည်တည်တည်တည်ပြီးတော့သွားတဲ့လူတွေလူပေါင်းမြောက်များစွာကိုပတ်ဝန်းကျင်လေးတစ်ခုထဲမှာပဲနော်မတွေ့ဘူးကြဘူးလားတွေ့ဘူးကြတာပေါ့တော့တွေ့ဘူးကြတာပဲအခုအခုအချိန်ကအများဆုံးတွေ့ရတယ်ကဲတနေ့တနေ့ TV ကတက်လာရင်သေစင်းနေကြီးပဲတက်လာတာကဲတည်တည်ဖြစ်စေမတည်တည်ဖြစ်စေသေစင်း တခါစစ်ပွဲတွေဖြစ်လို့သေးတာကလည်းတမျိုးလာသေးတယ်ခုနပေါက်ဒီနာပေါက်နေနော်ဒါတွေကလည်းလာသေးတယ်ပုံမှန်သေးတာလည်းလာသေးတယ်အခုဆိုလို့ချင်းနော်အခုဆိုလို့ချင်းကာလီဖိုးနီးယားမှာ10မိနစ်တယောက်သေးတယ်တဲ့ကဲဒီဒီဒီသေးတယ်ဆိုတော့သင်မင်းကကိုတကားခောက်နေပြီ10မိနစ်တယောက်တဲ့ကာလီဖိုးနီးယားမှာအဲ့ဒါလောက်များနေပြီနော်တက်နေတာတက်နေတာဒါကြောင့်မလို့ဒီဒီကတ်ကြီးကိုမိမိတို့ကကြော်နိုင်မှမလားဒီထက်ကိုမပါဘူးလည်းအရေးကြီးတယ်နော်မိမိတို့ကတတိနေနေရမယ် ဒါတော့ so far အခုချိန်ထိအောင်ကတော့မိမိတို့အသက်ကရှင်မနေဘူးလားရှင်းနေပါတယ်ခင်ဗျာတည်သွားတဲ့လူတွေကတည်ခြင်းလို့တည်တာလားမတက်တာလို့တည်သွားတာလားမတက်တာလို့တည်ရတာပါခင်ဗျာမတက်တာလို့တည်တယ်ဆိုလို့ရှိရင်မိမိတို့ကအခု ရှင်နေသေးတယ်ဆိုရင်ကံကောင်းလို့လားမကောင်းလို့လားကံကောင်းလို့ပါခင်ဗျာကံကောင်းလို့ပေါ့ဒါကြောင့်ရှင်ကဲလှစွာ အသက်ဟာရှင်ကာနေကြသည်ကံကြောင့်ပေးတဲ့ကမ္မစာရုပ်တွေအခုအကောင်းဆုံးနော်ရှေ့ကိုသွားတော့ပေါ့လေဆက်သွားနေတော့ပဲကံနောက်တစ်ခုလေးသွားလိုက်ကြပါစို့ဗျာ အဲတာတရားဆိုတာတရားဆိုတာနာဖို့ရာနာဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်နာခဲလှစွာနာခဲလှစွာ တရားဟာတရားဟာနာဂာနေရသည်နာဂာနေရသည်တရားဆိုတာ ရာဆိုတာနာဖို့ရာနာဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်နာခဲလှစွာနာခဲလှစွာ တရားဟာတရားဟာနာဂာနေရသည်နာခာနေရသည်အဲ့ဒါလေးဆိုကြည့်ပါဦးတရားဆိုတာနာဖို့ရာလွန်စွာခဲရင်သည်နာခဲလှစွာတရားဟာနာဂာ နေရသည်တစ်ခေါက်လောက်တရားဆိုတာနာဖို့ရလွန်စွာခဲရင်သည်နာခဲလှစွာ တရားနာက နေရသည်ကဲနာတဲ့နေရာမှာကျင့်တာလေးထပ်ထည့်လိုက်ကြအောင်နော်ဒါတော့တရားဆိုတာတရားဆိုတာကျင့်ဖို့ရကျင့်ဖို့ရလွန်စွာခဲရင်သည်လွန်စွာခဲရင်သည်ကျင့်ခဲလှစွာ ကျင့်ခဲလှစွာတရားဟာတရားဟာကျင့်ကာနေရသည်ကျင့်ကာနေရသည်ဆိုကြည့်ပါဗျာအတူတူပါပဲတရားဆိုတာတရားဆိုတာကျင့်ဖို့ရလွန်စွာခရင်သည်ကျင့်ခဲလှစွာတရားဟာကျင့်ကာနေရသည်သူထပ်ဆိုပါအောင် တရားဆိုတာဆိုတာကျင့်ဖို့ရလွန်စွာခဲရင်သည်ကျင့်ခဲလှစွာတရားဟာ ကျင့်ခါနေရသည်။ကဲမိမိတို့အခုကျင့်ကျင့်ကြံခွင့်မရဘူးလားဗျာ။ရပါတယ်ဗျာ။အေးနာကြခွင့်လည်းရတယ်အထုတ်ခွင့်လည်းရနေတယ်ဒါအမတန်ကံကောင်းလို့ရအခွင့်ရရခဲလာတဲ့အခွင့်အရေးကြီးကိုရတာနော်ဒါနော်ငါတို့တော့အားတယ်ပြင်းတယ်တော့ရိတ်သားတော့တရားထုတ်လိုက်ဦးမယ်ဆိုရင်အဲ့ဒီလိုစိတ်မျိုးနဲ့လာရင်တော့အဲ့ဒီယောဂီကတေချာအားထုတ်မှမဟုတ်သေးကြတယ်။ဘာဖြစ်လဲဆိုတော့လာတော့ငါတည်းလို့တန်ဝေကလည်းမပါခဲ့အသိဉာဏ်လည်းမပါခဲ့ရင်အဲ့ဒီလိုမျိုး ကုသိုလ်မျိုးဟာမထက်သန်ဘူးဒါကြောင့်ကုသိုလ်တရားထက်သန်ခြင်းတန်ဝေကတော်၎င်းအတိညာတော်၎င်းဘာမှအဲ့ဒီယောဂီအဲ့ဒီပုဂ္ဂိုလ်ဟာတည်တည်ချာချာနော်ဒီလိုကြိုးစားတယ်နောက်တစ်ခုသွားကြဆိုဗျာဖះဆိုတာဖះဆိုတာပွင့်ဖို့ရာပွင့်ဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်ပွင့်ခဲလှစွာပွင့်ခဲလှစွာဖះဟာ ညာဟာပွင့်ကာနေကြသည်ပွင့်ကာနေကြသည်ဖျားဆိုတာဖျားဆိုတာပွင့်ဖို့ရာပွင့်ဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်ပွင့်ခဲလှစွာပွင့်ခဲလှစွာဖျားဟာဖျားဟာပွင့်ကာနေကြသည်ပွင့်ကာနေကြသည်အဲ့ဒါလေးဆိုကြည့်ပါဦးဖျားဆိုတာ ပွင့်ဖို့ရာလွန်စွာခဲရင်သည်ပွင့်ခဲလစွာဘုရားဟာပွင့်ကာနေကြသည်ဘုရားဆိုရာဘုရားဆိုရာပွင့်ဖို့ရာလွန်စွာခဲရင်သည်ပွင့်ခဲလစွာဘုရားဟာပွင့်ကာနေကြသည်အဲပွင့်ကာနေကြသည်ဒါတော့အခုအဲ့ဒီလေးချက်ကိုပြန်ပြီးတော့เนาะထပ်ပြောပြမယ် လူဆိုတာဖြစ်ဖို့ရလွန်စွာခဲရင်တယ်အဲ့ဖြစ်ခဲတဲ့လူဘဝမိမိတို့ရမထားဘူးလားရပါတယ်ဗျာရထားပြီတခါလူပင်ဖြစ်တော်လည်းပဲအသက်ကရှင်ဘဝခဲရင်သေးတယ်နော်ဒါတော့အဲ့ဒီရှင်ခဲလာပါတယ်ဆိုတဲ့အသက်ကလည်းမိမိတို့မှာအခုရှင်မနေရဘူးလားရှင်နေပါတယ်ဗျာရှင်နေပြီဒုတိယအခွင့်အရေးလည်းမိမိတို့ထဲရနေပြီနော်နောက်တစ်ခါတရားဆိုတာနာဖို့ရတဲ့တရားနာတယ်ဆိုတာသာသနာနဲ့ကြုံမှတရားနာခွင့်ရှိတာဒါတော့အဲ့ဒီ တရားသာသနာဘုရားပွင့်မှာသာသနာနဲ့ကြုံမှာတရားနာခွင့်ထပ်ပေါင်းလိုက်ကြတရားအားထုတ်ခွင့်ဒါကိုရတာဒါတော့မိမိမှာတရားနာခွင့်တရားထုတ်ခွင့်တွေလည်းမိမိမရထားဘူးလားရပါတယ်ဗျာအေးအခွင့်အရေးရပေမဲ့အာမထုတ်သေးဘူးဆိုရင်တော့ဒါဟာရပြီလို့ပြောလို့ရပါမလားမရပါဗျာအခွင့်အရေးကတတ်သက် လုံမအဲလုံတာကတတ်သက်နော်လုံဖို့အခွင့်အရေးတန်းတူကတော့ဒါဒီဘာခေါ်မလဲဒီနေ့ကပြောပြောမယ်ဆိုလို့ရှင်တော့ဒါ equally right ပေါ့ ဘသူမဆိုအားလုံးကညီတူညီမျှပေးလိုက်တာသို့တော့အဲ့ဒီရတဲ့အခွင့်အရေးကိုအသုံးချတာကလူတိုင်းတူပါမလားမတူပါဗျာမတူဘူးမိမိတို့ကအဲ့ဒါအသိဉာဏ်လေးနဲ့သုံးလိုက်တဲ့အတွက်တရားနာခွင့်တရားထုတ်ခွင့်တွေရတဲ့အတွက်ရတဲ့အတိုင်းလဲအခုဘာလုပ်လဲနာကြတယ်အားထုတ်ကြတယ်နော်နံပါတ်၄ဖျားပွင့်တယ်သာသနာပေါ်တယ်ဆိုတာကဘာတက်တန်းကြီးနဲ့ခြီလို့ရှင်ဒီဖျားပွင့်တယ်ဆိုတော့ကဘာကအစ်စ်တွေအများကြီးပြတ်သွားတာ ဒီကဘာတာကံကောင်းလွန်းလို့နော်ဟောဒီကဘာကတော့ဘုရားငါစုပွင့်မယ်တဲ့ဗဒ္ဒကဘာအကောင်းဆုံးနော်ဒါတော့ဗဒ္ဒကဘာလူလာဖြစ်ကံကောင်းသေးတယ်ဘာဖြစ်လို့လဲဆိုရင်ကဘာကကိုဗဒ္ဒဗဒ္ဒဆိုတာကောင်းတယ်လို့အဓိပ္ပာယ်ရှိတယ်ဗဒ္ဒဆိုတာဘာလဲလဲကောင်းတယ်လို့အဓိပ္ပာယ်ကောင်းတယ်လို့အဓိပ္ပာယ်ရှိတယ်မှတ်ထားဒါတော့ကောင်းသောကဘာမှာမိမိကလည်းကောင်းတဲ့ဘဝလာမဖြစ်ဘူးလားဖြစ်ပါတယ်ဗျာအေးဘာကြောင့်ကောင်းတယ်လဲဆိုရင်ဘုရားငါးစုပွင့်လို့အဲ့ဒီကဘာကိုဗဒ္ဒကဘာလို့ခေါ်တာ အကောင်းဆုံးကဘာအကောင်းဆုံးကဘာမှာဘုရားငါးစုပွင့်လို့နောက်အဲမိမိကလူလာဖြစ်ရတဲ့ဟောဒုတိယကောင်းခြင်းပါမသွားဘူးလားပါပါတယ်ဘုရားအဲ့တော့အဲ့ဒီဘုရားရဲ့သာသနာကလည်းပဲသူကတဆူနဲ့တဆူကြားမှာနော်ကြားကခြားတာရှိသေးတယ်အဲ့ဒါကွယ်နေတဲ့အချိန်ပြောမယ်ဆိုလို့ရှိရင်ဒါ buffer zone လို့ခေါ်မယ်ဟိုဘက်ဒီဘက်ဘုရားနှစ်ခုကြားမှာမဆက်အောင်လို့ခွာထားတာနော်ခွာထားတာဘုရားတဆူရဲ့သာသနာအဆုံးနဲ့ဟိုဘက်ကအစနှစ်ခုကြားမှာ နော်ဗုဒ္ဓံတရကတ်လို့ခေါ်တယ်ဘုရားနှစ်ဆူကြမှာကတ်တစ်ခုတစ်ခုစီခြားထားသေးတယ်အဲ့ဒါထက်မှရောက်သွားရင်လည်းသွားပြန်ရောက်ခိုင်းဘုရားပွင့်တယ်ဆိုပေမဲ့အဲ့ဒီဇုံထဲဝင်သွားရင်ပြီးရောနော်ဘုရားပွင့်တဲ့ကဘာဆိုပေမဲ့လည်းဘုရားပွင့်နေတဲ့အချိန်လေးဘုရားသာသနာရှိနေတဲ့အချိန်လေးဒါဘုရားဘုရားရှိတယ်လို့ပြောရတာပွင့်တယ်လို့ပြောရတာနော်ဒါတော့မိမိတို့ကဘုရားတက်တော်တင်ရှားဘုရားနဲ့ပဲမတွေ့တော့လည်းပဲ ဖရာသာသနာကြီးနဲ့ရှိတော့ဆိုတော့ဒါဖရာထားခဲ့တဲ့ပိဋကသုံးပုံဒီတက်တော်တင်ရှားဖရာနဲ့အတူတူပဲနော်မမေစေနအဲဓမ္မောစဝိနယောစအဲဒီမမေစေနတတ္ထာဘောတတိတဲ့ငါဖရာပြိနိဗ္ဗာန်ဆံပြီးတဲ့နောက်ပိုင်းမှာဓမ္မလို့ခေါ်တဲ့နော်ဓမ္မဆိုတာကဒီတုတ်တံပိဋကနဲ့အပိဓမ္မာပိဋကပေါ့နော်ဒီဓမ္မဆိုတဲ့တုတ်တံပိဋကနဲ့အပိဓမ္မာပိဋကရဲ့ဝိနည်းဆိုတဲ့ဝိနည်းပိဋကရဲ့ ဟောဒီပိရိကသုံးပုံဒီဖရာအဖြစ်နဲ့ကြံရစ်လိုက်မယ်ဆိုတော့ပိရိကသုံးပုံကဖရာရဲ့ကိုတော်စားထားခဲ့တဲ့နော်ဖရာကိုယ်စလေတွေဒါကြောင့်မလို့ဒီဖရာရဲ့ဟောခဲ့တဲ့ဖရာရဲ့အဆုံးအမပိရိကသုံးပုံတွေရှိနေသေးတယ်ဆိုရင်ဖရာရှိသေးတယ်လို့ယူဆရတယ်ဖရာကိုယ်၌ကဘသူကမှတာဝန်မလွဲခဲ့ဘူးရှင်သာရိအဲရှင်မာကတ္တပတောင်မှတာဝန်မလွဲဘူးဖရာကိုထားခဲ့တာဟာဖရာကိုယ်စလေပြထားတာကပိရိကသုံးပုံပဲဓမ္မနဲ့ဝိနည်းကိုထားခဲ့တာ ဒါတော့ဓမ္မဝိနည်းလို့ခေါ်တဲ့ပိရိကသုံးပုံဒီအခုရှိနေသေးတော့ဘုရားရှိတယ်လို့ပြောလို့မရဘူးလားရပါတယ်ဘုရားအေးမိမိမှာဘုရားရှိသေးတယ်လို့မှတ်ရမယ်အင်္ဂါကြံမလို့ဘူးသူသူဆရာနဲ့သူကြွတ်သွားကြတာနော်ဘုရားပွင့်နဲ့ဘုရားနဲ့ကြီးပဲမကြွတ်ဘူးသူဆရာနဲ့သူတာဝကနဲ့တွဲတွေ့ပြီးတော့ကြွတ်သွားကြရတယ်ဒါတော့မိမိတို့လည်းပဲဒါဒီဘုရားသာသနာခက်ထက်မှာကြုံနေသေးတယ်ဆိုတော့ကိုကလည်းအားထုတ်မယ်ဆရာကောင်းတွေလည်းတွေ့မယ်ပါရမီလည်းရှိတယ်ဆိုရင်ကျွတ်နိုင်တာပဲရနိုင်တာပဲဒါတော့အဲ့ဒီလိုအတိကလေးနဲ့မိမိတို့ကဟောဒါအခုမှကံကောင်းနေတာ ဒါတော့အခုဆိုရင်ကန်ကြည်စမ်းမိမိမှာလူဖြစ်တုံးလဲမတွေ့ရလူဖြစ်လဲမရဘူးလားရပါတယ်လူလဲဖြစ်နေတော့အသက်ကလည်းရှင်နေတော့တရားနာခွင့်တရားထုတ်ခွင့်ကလည်းရနေတော့သာသနာကလည်းပွင့်နေတော့ကဲတုံးမတုံးလဲ၄တုံးပါဗျာ၄တုံးရှိပြီ၄တုံးဆိုတာ conditions တွေပေးထားပြီးပြီ အခြေအနေတွေပေးထားပြီးပြီဒါတော့ သုံးဖို့ကတော့ကိုယ်တာဝန်ပဲသုံးရင်သုံးမသုံးရင်သုံးရင်ရှုံးဩအဲ့ဒါလေးလည်းလက်ဦးမှာပေါ့နော်သုံးရင်သုံးမသုံးရင်ရှုံးဒါတော့သုံးဖို့ပေးလိုက်တဲ့အခွင့်အရေးကတော့ကံကပေးလိုက်တာထားကိုကလောက်ခဲ့ပြီးအခွင့်အရေးပေးတယ်သို့တော့မိမိကအဲ့ဒါကိုအခွင့်အရေးမှလည်းမသိဘူးသုံးရမှလည်းမသိဘူးဆိုတော့ဟောအဲ့ဒီလိုပုံကမျိုးက နော်ဓမ္မနယ်ပယ်ကိုကြောခိုင်းပြီးတော့အာယု၅ပါးကာမဂုဏ်တရားနောက်ကိုကြီးပဲဥစ္စာစည်းဘဝဇနိဇနိမြတိမိတာလောကရေးရာဘက်ကိုပဲနော်အဲ့ဒီဘက်ကိုမျက်နှာမူးနေတဲ့ခါကျတော့ဘုရားသာသနာနဲ့ပင်ကြုံတော်လဲသူဒီသာသနာကိုကြောခိုင်းနေရဖြစ်သွားပြီတဲ့ဘာဘလို့ဖြစ်သွားပြီလဲသာသနာကိုကြောခိုင်းနေတာပါဗျာအေးသာသနာကိုကြောခိုင်းနေတာနော်သာသနာကိုကြောခိုင်းနေဖြစ်တယ်ဒါကြောင့်မိမိတို့မှာသာသနာတော်ကြီးနဲ့ကြုံတဲ့အခါမှာနော် မိမိကဘဝရဲ့အနေထားဘဝဆောက်တည်မှုသည်ယက်တည်မှုသည် သာသနာကိုမျက်နှာမူနေသောအနေထားနဲ့မိမိကဘဝဆောက်တည်ရမယ်ဘဝကိုယက်တည်ရမယ်သာသနာတော်ကြီးကရှိနေပါလိမ့်နဲ့သာသနာဘက်ကိုကြောခိုင်းနေတဲ့အနေထားမျိုးသည်အဲ့ဒါမိမိရဲ့ရတဲ့ရတဲ့အခွင့်အရေးတွေဆုံးရှုံးတာပဲဒါကြောင့်မိမိတို့မှာအခုကြည့်နော်လူဖြစ်ကိုလည်းရတယ်နော်အခုလကာယောဂါကြီးနဲ့ကြုံတာတောင်းမှာပဲအသက်ရှင်ခွင့်ရနေတော့ဟောနှစ်တုံးရှိပြီ လူဖြစ်ကိုလည်းရတယ်အသက်ကလည်းရှင်နေတုံးပဲနောက်ပြီးတော့မှလည်းတရားနာခွင့်တရားအထုတ်ခွင့်တွေကလည်းရနေတုံးပဲတုံးပဲဆိုတာကတော့အခွင့်အရေးပြောတာနော်အခွင့်အရေးရှိနေတုံးပဲအေးနောက်ပြီးတော့တခါဘုရားသာသနာကြီးကလည်းပဲဘုရားတက်တော်တရားဘုရားပဲပြိနိဗ္ဗာန်ဆန်သွားလို့ကွယ်နေတယ်လို့ပြောပေမဲ့မြတ်စွာဘုရားထားခဲ့တယ်ဘုရားကိုယ်စီလဲတော့ပိဋကသုံးဖို့အဆုံးအမတွေကတော့ရှိနေတုံးပဲဆိုတော့တုံးကဘယ်နှတုံးလဲ၄တုံးပါဘုရားတုံး၄တုံးဆုံတုံးတယ် မိမိကပါအသုံးချအသုံးချမှုကလေးမလုပ်ဘူးဆိုရင်တော့အဲ့ဒါမိမိမသုံးရင်ဘယ်သူရှုံးမလဲမိမိရှုံးပါလေမိမိရှုံးမယ်မိမိရှုံးမယ်နော်အဲ့ဒါကြောင့်မလို့အဲ့တော့မိမိကဒီရနေတဲ့အချိန်ခါမှာအော်ဒါငါ့ကိုအခွင့်အရေးတွေပေးနေတာပါရဲ့လားလို့အသိဉာဏ်ကလေးဝင်ပြီးတော့အသိဉာဏ်ကလေးနေလဲလွှာပြီးဒီအခွင့်အရေးကိုသုံးသင့်တယ်တနည်းအားဖြင့်ဒီနေ့ခက်ကဆိုးကြီးနဲ့ကြုံနေရတဲ့အချိန်ခါမှာ နော်ဒါနှစ်တရာတစ်ခါလောက်လာတဲ့ကဆူကြီးနှစ်လာပြီးတော့ကြုံနေဆိုတာခမည်းတော်ကြုတ်တို့ရဲ့ခက်မှာအာကုသူကလည်းပဲဒါတစ်ဖက်နင်းထားတယ်နော်ဒါလေးလည်းမမေ့ကြနဲ့ကြုတ်တို့ဖြစ်နေတဲ့ခက်ကြီးမှာဒါမျိုးကြုံနေဆိုတာကအာကုသူကလည်းတစ်ဖက်နင်းထားတယ်တစ်ဖက်နင်းထားတယ်ဆိုတော့ကိုယ့်ရဲ့ခြေထောက်ရက်တည်မှုကတစ်ဖက်ကအာကုသူဘက်မှာရှိတယ်စိတ်ချလက်ချအပြင်ကိုသွားလို့ရရဲ့လားဗျာမရပါဗျာအမလေးလူကြားထဲမှာပျော်လို့တောင်မှပါဇက်ကိုဖျဲပြီးတော့ဟားတက်ရည်လို့မရဘူးပိတ်ရည်ရတယ်ခု ဘလောက်များအခြေအနေဆိုးလဲဆိုတာနော်တငယ်ချင်းတွေ့လို့အမလေးမင်းတငယ်ချင်းမင်းငါခင်တော့ခင်ပါတော့ကွာနော်ခဝေးဝေးကနေနှုတ်ဆက်နေကြရတယ်အခုဆိုလို့ရှိရင်မျက်နှာလေးလက်နဲ့တလောက်ကလေးပဲဖောပြီးတော့မှနော်ကြည့်နေကြရတယ်ချောင်းပြီးတော့ဟုတ်ပြီဒီပဲနော်လူတွေကခဝေးဝေးကနေဟိုတဲ့လုံနေကြရတယ်ပူဆိုးတာကအိမ်သားတစုံတယောက်ကအပြင်မှာသွားလို့ရရင်အသက်ကြီးရွယ်တွေရှိတဲ့အိမ်ထဲမှာတခါတည်းမှန်ချပြီးတော့နေကြရပြန်ရောဟောလူတွေဟာအတူတူနေပါလိမ့်နဲ့ဘာဖြစ်လာတာလဲ တခြားစီလို့ဝေးဝေးဝေးလာတာလူလောကရဲ့အနေထားလူလောကပုံစံနေနေကြပုံစံ normal မဟုတ်ဘူးတယောက်နဲ့တယောက်ရင်းနှီးပြင်မဲ့လည်းပဲဟောကိုသားသမီးဇနီးမယားတောင်မှအခုနီးနီးကပ်ကပ်နေခွင့်မရှိဘူးအလုံးလုံးနေရတဲ့အတွက်ကြောင့်နော်အဲ့ဒါတော့လူတွေကတယောက်နဲ့တယောက်ကြားတော့ပုံစံလေးတွေကပြောင်းပြောင်းလာတဲ့ခါမှာအေးလူချင်းစိမ့်ပေမဲ့ကို့ဘွားထဲမှာဓမ္မနဲ့တော့သွားမစိမ့်ပါနဲ့ဓမ္မနဲ့တော့နီးနီးနေပါဓမ္မကကိစ္စမရှိဘူးနော် ရေးစရာရှိလဲရေးလို့ရတယ်ဆိုစရာရှိလဲဆိုလို့ရတယ်သုံးစရာရှိလဲသုံးလို့ရတယ်ဓမ္မကိုကိုဗစ်ကူးတယ်ဆိုတာမရှိဘူးလူဟိုတာကူးတာဒါကြောင့်မိမိနာမှာဓမ္မကိုနိနိကကထားပါဓမ္မကိုဘဝတက်ကခွာမထုတ်ပါနဲ့ဓမ္မ and ဘဝဘဝ and ဓမ္မနော်အဲ့ဒီနှစ်ခုက mix together နော် mix together ခွာမထားနဲ့ခွဲမထားနဲ့ကုသိုလ်ကြောင့်ဖြစ်လာတဲ့ဘဝဘာကြောင့်ဖြစ်လာတာလဲ ကုသိုလ်ကြောင့်ဖြစ်တာပါဗျာကုသိုလ်ကြောင့်ဆိုတာရှေးရှေးကကုသိုလ်ကဒီလူဖြစ်လောက်အောင်ပေးလိုက်တဲ့ကုသိုလ်နည်းနည်းတော့အင်အားမဟုတ်ဘူးနော်သူ့မှာဒီတိုင်းရိုးရိုးလေးလူဖြစ်ကိုပို့တယ်လို့မထင်ပါနဲ့နော်လက်ဝဲမှာနော်ရွှေကပတ်ရတယ်ဆိုတဲ့လူဟာမျက်နာမှာတော့ဒဏ်ရာပါသမြဲပဲနော်ရွှေကပတ်ရတဲ့သူကမျက်နာမှာဒဏ်ရာမရဘဲနဲ့ရနိုင်မှာမလားမရနိုင်ပါဘူးခင်ဗျာမရနိုင်ဘူးဒဏ်ရာလေးနဲ့ရပြီးမှဒဏ်ရာရပြီးမှရွှေကပတ်ကိုသူထိုက်တန်တယ် ဒဏ်ရာမရဘဲနဲ့ရွှေဘကောက်ကိုမရနိုင်ဘူးနော်အေးအဲ့ဒါတော့အတွင်းကြည်ကြည်ပြီးတော့အ ਨੇ ဆုံးတော့နာမှာပဲဒီတိုင်းမဲ့ကုသိုလ်တွေဆိုတာဟာအကုသိုလ်တွေကိုအနှောက်အယှက်တွေကိုကြော်ဖြတ်ပြီးတော့မှလာခဲ့ရတာလာခဲ့ရတယ်ဆိုတော့မိမိရဲ့ကုသိုလ်ကအားကောင်းတယ်ဆိုတာက နော်ဒီမိမိမှာအရေးမြင်ရင်အကောင့်ထင်လို့ရတာပေါ့မိမိတွေ့နေရတဲ့လက်ရှိလူဘဝအရေးအကျိုးဝိပက်ကြီးကိုမြင်ရင်အော်ဒီဝိပက်ကြီးအကျိုးပေးဖို့အတွက်ငါတို့မှာအမတန်အားကောင်းတဲ့ကုသိုလ်တွေတို့လောက်ခဲ့ကြလို့ပဲ အမတန်အားကောင်းတဲ့ကုသိုလ်တွေလုပ်ခဲ့ကြတော့ငါတို့နော်ကုသိုလ်တွေလုပ်ခွင့်ရှိသောဘုရားသာသနာနဲ့တွေ့ခွင့်ရှိသောလူအဖြစ်မျိုးကိုမျက်စိနာနာလျာကိုချစ်အင်္ဂါဒီဒွါရ6ပါးတကား6ပေါ်ကအသိစိတ်တွေမချွယွင်းသောအင်္ဂါချစ်လက်ပြည့်စုံသောနော်မိဘသူတော်ကောင်းတွေနဲ့ဆရာသမားသူတော်ကောင်းတွေနဲ့တွေ့တဲ့လူပွားမျိုးရရပါလို့ဤဆိုတဲ့ဟာလဲဆူတောင်းခဲ့မှာပဲဆူတောင်းခဲ့မှာပဲဒါတော့အဲ့ဒီဆူတောင်းကလည်းအခုကံပြည့်တယ်လို့မပြောနိုင်ဘူးလားပြောနိုင်ပါတယ်ခင်ဗျာပြောနိုင်တယ် သို့တော့မိမိတို့ကအဲ့ဒီလိုဆူတောင်းပြလို့ရလာပြီမဲ့လည်းပဲလူဘွားလည်းတကယ်ရောက်တော့လောက်ခဲ့တဲ့အနေအထားတွေမေးပြီးတော့မှလေဘုရားသာသနာတော်ကြီးကိုကြောခိုင်းမှမသိခိုင်းဝေးမှမသိဝေးပြီးတော့စာရေးတော်ရေးဝေးရေးနေရေးကိုပဲတခါတည်းအသက်အတန်လိုက်နေကြရတာကိုယ်သိမှတောင်မေ့နေတယ်။ဘာတောင်မေ့နေလဲ။သိမှတောင်မေ့ပါလေ။သိမှတောင်မေ့နေကြတာ။ကဲ။တခါတလေဘုရားတောင်သတိပေးရတာရှိတယ်။နော် ဘုရားသတိပေးတာလေးနည်းနည်းပြောပြမယ်ဘုရားခေတ္တကမဟာဒဏကုံတဲ့တတိရှိတယ်နော်ဗါတယ်လေမဟာဒဏတတိပါဗျာမဟာဒဏဆိုတာအမတန်ချမ်းသာတယ်သူကတော့ရှစ်ခက်ကအဝက်သူကအဝက်ထယ်တွေရောက်နေအဲသူကဗာရဏသီကနော်ဗာရဏသီဆိုတာအခုတည်းလဲဗာရဏသီပဲအဲ့ဒီဗာရဏသီရဲ့အထူးထွက်ကုံကအဝက်ထယ်နော် အမတန်ချောတဲ့အဝက်ထယ်တွေအမတန်ကောင်းတဲ့ပိုးသားတွေနဲ့လှုပ်တဲ့အဝက်ထည်မျိုးချောချောနုနုလှလှ အဲ့ဒီလိုအဝတ်ထည်မျိုးတွေထွက်တယ်ဒါကြောင့်တို့ကအဲ့ဒီကာတိတိုင်းလို့ခေါ်တယ်အဲ့ဒီကာတိတိုင်းပြည့်အဝတ်ထည်နာမည်ကြီးတဲ့အခါကျတော့တို့ကအဲ့ဒီမင်းစီမာဒေတာကြီးတွေကိုလဲကုန်တယ်တွေနဲ့တင်တင်ပြီးတော့ရောင်းပြီးတော့ဖြန့်ကြတာလဲအစီ900ဒါတော့သူကိုယ်တိုင်လဲဦးစီးမှာထိုင်ပြီးတော့မှနော်အဲ့တော့တာဝတိပြည်ပြမြတ်စွာဘုရားရှိတဲ့တာဝတိမြို့ပြုတ်ကိုသွားတယ်အဲ့ဒီဘက်ကလူဦးရေလည်းများတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်မကတ်ကျဲတဲ့ဘက်ကိုသွားတာပေါ့ဒီနေ့ကလို့ပြောရင်တော့မကတ်ကျဲတဲ့ကျဲကျဲရတဲ့နေရာသွားတာအဲ့လိုသွားတော့သူတို့ကခကြီးထွက်လိုက်တာ ဒီဗာရာဏသီကနေတာဒီတာဝတိကိုခေတွတ်တာတာဝတိကိုရောက်ခါနေမှာအစိရဝတိမြစ်ဆိုတာရှိတယ်အခုလည်းရှိတယ်အစိရဝတိမြစ်ဟိုးကမြောက်ဖက်ကနေမြစ်ဖြတ်ခံပြီးတော့မှနော်အဲ့ဒီတာဝတိမြို့နာကဖြတ်ပြီးတော့သွားတာဒါတော့အစိရဝတိမြစ်ဆိုတာဂင်္ဂမြစ်ထက်ကိုသွားပေါင်းဆောင်ရတယ်ဒါတော့အဲ့ဒီဒီဘုရားဒီကျောင်းတော်ရှိတဲ့တာဝတိမြို့ရဲ့ဘေးမှာအစိရဝတိမြစ်ရဲ့ဘေးကိုသူတို့ရောက်လာတယ်မြစ်ကမ်းရောက်တော့ညနေခင်းကိုရောက်တယ်နဲ့တူပါတယ်သူတို့ရဲ့လှေတန်းကြီးက ဒါတော့ဟိုဘက်ကို နော်ဒီညတောက်ထိမြို့ဘက်ကိုမကူးသေးပဲနဲ့ဒီဘက်ကမှသူတို့ကစခန်းချတာစခန်းချပြီးတော့ဒီမဲမှာပဲသူတို့ကတဲထုတ်ပြီးတော့ညစာစားကြဒီညတညဒီမှာပဲနားမယ်ကွာနွားတွေလည်းအနာပေးရေတိုက်ကြအစာကျွေးကြဒီမှာပဲအိပ်ပြီးတော့နောက်တစ်မိနစ်မိုးလင်းမှာတို့မျိုးဘက်ကိုကူးမယ်ဒါတော့လာတဲ့ကိစ္စကတာဝတိမြို့မှာ9ရက်သူတို့ကဟိုဘာခေါ်မလဲဆိုတော့ဟိုဒီပွဲတော်ရှိတယ်နော် ခုနှစ်ရက်ပွဲတော်ရှိအဲ့ဒီခုနှစ်ရက်ပွဲတော်ကြီးမှာခုနှစ်ရက်ခုနှစ်လေးသူတို့ရဲ့အဝတ်ထည်တွေရောင်းဖို့လာခဲ့ကြတာဒါတော့အဲ့ဒီရောင်းဖို့လာခဲ့တော့အဲ့ဒီရောင်းမယ်ဆိုတဲ့ရွေချက်နဲ့လာခဲ့ကြတာအခုတာဝတိမြို့ရဲ့ဒီဘက်ကန်းကအစီတော်ဒီမြက်နှခမ်းကိုရောက်နေတော့မနေ့ပြန်သွားမယ်ဆိုပြီးတော့မှစခန်းချအဲ့ဒါညဘက်မှာသူတို့ဓမင်းတွေဘာတွေစားတော့ပြီးတော့အိတ်တော့ဟိုးကမြောက်ပိုင်းဒေသဟိမွန်ဒါဘက်မှာအကြီးအကျယ်မိုးရွာတယ်ဒါတော့နိဘောနိုင်ငံဘက်အကြီးအကျယ်မိုးရွာတယ်အဲ့ဒီဘက်ကနေပြီးတော့မှ ဒီအကြီးကျယ်မိုးရွာတဲ့ဒီတောင်ပေါ်မှာရွာတဲ့ရေတွေမှန်သမျှကဒီမြစ်ထဲကိုဝင်လာတယ်ဝင်လာတော့အဲ့ဒီအစိရဝတီမြစ်ကြီးကကမ်းလုံးပြည့်ဖြစ်သွားတာမနေ့ကကူးရင်လှဲကူးလို့ရတယ်ဒီနေ့ကူးလို့မရတော့ဘူးအဲ့တော့အဲ့ဒီရေဟာနော်တောင်ပေါ်ကနေဆင်းလာတဲ့ရေတွေဟာတခါတဲ့ကမ်းလုံးပြည့်ကြီးနော်ဒီရေတွေကြီးလာလိုက်တာခုနှစ်ရက်ကြာတယ်ကဲခုနှစ်ရက်ဒီကူးလို့မရဘူးပွဲကလည်းခုနှစ်ရက်ပဲကျင်းပါမှာနော်တစ်မျိုးလုံးစီစီကားကပွဲကြီး အဲ့တော့အဲ့ဒီစီစီကားကပွဲကြီးကခုနှစ်ကျင်းပါမယ်ဆိုတော့ဒီရေကလည်းခုနှစ်ဒီဒီကန်လုံးပြည့်ပဲခုနှစ်လည်းပြည့်ရောရေကလည်းကြာသွားရောဟိုးမြို့ပြင်မှာလည်းပဲပွဲရပြီးရောဒါတော့မထူးဘူးဆိုပြီးတော့တာဝတိမြို့ဘက်ကိုကူးကူးပြီးတော့တာဝတိမြို့နော်အဲ့မှာမြေနေရာရှိတဲ့နေရာမှာသူတို့ကအဲ့လင်းကားရဇရဲချဇရဲချပြီးတော့ကင်တို့တို့ဗာရဏသီဘက်ကလာခဲ့ရတယ်လေအဝေးကြီးလဲပေါ်မှာကလည်းပဲကုန်ပစ္စည်းတွေကအနဲ့ဒါတော့စားတဲ့ရိတ်ခါတွေရောရေတွေရော ရောင်းမဲ့ကုန်းတွေရောတင်လာရတယ်ဆိုတော့တို့ဒါကြီးပြန်တယ်ဟောတဲရအောင်မယ်ဆိုလို့ရှိရင်မတန်မှုရှုံးတယ်ဒါကြောင့်တို့ဒီမှာဒီဒီတမို့ကြာချင်းကြာပြီစီဒီတင်တွေကြာချင်းကြာပြီစီဒါတော့တဲထိုးပြီးတော့အကုန်အောင်ရောင်းပြီးမှပြန်မယ်ဆိုပြီးတော့နေရာရတဲ့ပြင်တစ်ခုမှာတဲတွေထိုးပြီးတော့မှသူတို့ကနော်သူတို့အိမ်မဲ့အဆောင်တွေရွတ်ဖြင့်တဲကြီးတွေနော်ဒီရောက်မဲ့ဟိုရွတ်ဖြင့်တဲကြီးတွေသူတို့ပစ္စည်းတွေနဲ့စားဖို့ရွတ်ဖြင့်တဲကြီးတွေအဲ့ဒါလိုရွတ်ဖြင့်တဲကြီးတွေအသီးသီးထိုးနေကြတယ် အဲ့တော့အဲ့ဒီထိုးနေတဲ့အချိန်ကမှမြတ်စွာဘုရားကမြို့တဲ့ဆွန့်ကောင်ဝင်တော့မဟာဒနာတထေးကြီးကဟာချွေတလုံးလုံးနဲ့ဟောဘက်လှက်ခိုင်းဒီဘက်လှက်ခိုင်းနော်သူကအဲ့ဒါလို့သူကသူကိုယ်တိုင်ခိုင်းတယ်သူရဲ့လက်ထောက်တွေလည်းရှိပါတယ်ဒါတော့ချွေတလုံးလုံးနဲ့နော်ဒီတဲတွေပြင်းတဲ့သူပြင်းချစ်တဲ့ဟာတွေချစ်ကြနော်ရောင်းကုန်ပစ္စည်းတွေချတဲ့သူချနေရာတွေဆင်းတဲ့သူဆင်းအဲနွားတွေအစာကျွေးတဲ့သူကျွေးအဲ့ဒီလိုတွေနဲ့အလုံးရှုံနေတာမဟာဒနာအဲအဲ့ဒါတွေလောက်တာကိုလိုက်ကြည့်နေတဲ့မဟာဒနာတထေးကြီးကိုကြည့်ပြီးတော့မြတ်စွာဘုရားကပြုံးတယ် နော်ပြုံးတဲ့ခါကျတော့မြတ်စွာဘုရားဆွမ်းကောင်းဝင်တဲ့နောက်မှာအာနန္ဒာလည်းအဲ့ဒီနေ့ပါလာတယ်ရဟန်းတော်များလည်း900လောက်ပါတယ်ဒါတော့သူတို့လဲသမားတွေတဲတွေထိုးပြီးတော့နော်ချွေတလုံးလုံးနဲ့လိုက်ပြီးတော့ကြည်နေတဲ့စီမံကိုကဲနေတဲ့မဟာဒနာတထေးကြီးကိုကြည်ပြီးတော့မြတ်စွာဘုရားပြုံးတယ်ပြုံးတော့မြတ်စွာဘုရားပြုံးတော်မူတဲ့ခါကျတော့ဒီသွားရဲ့ဖြူဖြူဖွေးဖွေးတောက်ပါတယ်နော် ရောင်ကြီးတော်တွေကဘေးကိုတစ်ဖြတ်ဖြတ်နဲ့နော်လင်းလာတယ်လင်းလက်ပြီးတော့ထွက်တော့မြတ်စွာဘုရားရှေ့မှာပြုံးနေတယ်ဆိုတာသိတယ် သူတို့အာနန္ဒာကနောက်ကလျှောက်တယ်မြတ်စွာဘုရားအဘယ်အကြောင်းကြောင့်မလို့ပြောရပါသလဲဆိုတော့ပြောရခြင်းအကြောင်းမေးတဲ့အခါကျတော့အာနန္ဒာတဲ့မင်းဟိုမှာတွေ့ရမို့လားတဲ့မှာမာဒနာတတိကြီးနော်ချွေတလုံးလုံးနဲ့သူပြင်းနေတာနော်သူရောင်ကုန်ပစ္စည်းတွေချရတယ်ဇာဘုတောက်ဖို့တွေပြင်းရတယ်ဒီရွှေပြင်တဲတွေထိုးနေရတယ်နော်ကျွန်းနွားတွေပါလာတဲ့နွားတွေအတွက်စီမံရတယ်ဒါချွေတလုံးလုံးနဲ့တဲ့သူမှာတဲ့ပြင်းနေတာဆင်းနေတာပါလာတဲ့ပစ္စည်းတွေကိုရောင်းဖို့ချဖို့နော်ဒါပေမဲ့အာနန္ဒာတဲ့ ဒီတထေးကသူ့ရဲ့တက်တန်းဟာ9ရက်ပဲကြံတော့တာกว่าမင်းနဲ့ဒါပေမဲ့သူ့မှာတော့ဒီ9ရက်တက်တန်းကြံတော့တယ်ဆိုတော့သူ့ရဲ့အသက်က9ရက်နေပြီသေတော့မယ်ဆိုတာမသိတဲ့သူသူ့မှာကြီးစားတယ်သေဖို့ဆိုတာလုံးဝမစင်စားမိဘူးတဲ့ဒါတော့ဒီပစ္စည်းတွေကိုရောင်းထွက်ဖို့ပဲဒီပစ္စည်းတွေကနေအမြတ်အစွန်းရဖို့ပဲဒါတွေပဲစဉ်းစားနေတာဒီတိုင်းနဲ့တည်သွားမယ်ဆိုဒီမာရဏသတိကြီးလူဖြစ်ရတာရှုံးပြီတဲ့လူဖြစ်ရတာရှုံးပြီတဲ့တိုင်ကြည်စား ဒါတော့အဲ့ဒီမှာမြတ်စွာဘုရားတဲ့ဒါဆိုရင်တပည့်တော်သူ့ကိုသွားပြောတယ်မှာသလားတဲ့အဲ့ဒီဟာကိုဒီပြောလိုက်ကွာပြောလိုက်ဆိုတော့အာနန္ဒာကနေအဲ့မာတတတတိနာကိုသွားပြီးတော့တတိကြီးမြတ်စွာဘုရားပြောတယ်နော်တတိကြီးရဲ့တက်တန်းကနော်ခုနှစ်ရက်ပဲကြာတော့တယ်လို့ပြောတယ်တတိကြီးမမေ့မလျော့နဲ့တတိလေးပေးခဲ့တယ်နော်တတိမမေ့မလျော့နဲ့အဲ့တော့အဲ့တော့စဉ်းစားကြည့်နော် အခုခုနှစ်ရက်ပဲကြာတော့တယ်ဆိုတာတကယ်လို့တော့မြတ်စွာဘုရားမပြောလို့ရှိရင်အခုလောလောဆယ်အခုကိုဗစ်ဖြစ်သလိုဘိုင်းကနေလဲတင်မဲ့အနေထားပဲဒါ ဘိုင်းနဲ့လက်တရားမဲ့အနေထားမျိုးဒါတော့ဒါကိုမြတ်စွာဘုရားပြောတော့အာနန္ဒကသွားတတိပြီးတော့အဲ့မှာတုံတန်ဝိကရသွားတာဩကြည်စားငါကတာချွတ်တလုံးလုံးနဲ့ငါငွေတွေရဖို့အတွက်လုပ်နေပေမဲ့ငါတစ်တန်းကငါ့ကိုဒီလောက်ပဲကြိုင်တယ်လို့တတိမပေးဘူးအတိမပေးဘူးစက်နံမပေးဘူးကဲ and symptomatic လက္ခဏာမပြဘူး and symptomatic နော်တက်တန်းမှာကြံတဲ့အကျွန်းတက်တန်း symptom ပြရလား မပြပါဗျာမပြဘူးကိုဘက်ကပြလားကဲမပြပါဗျာမပြဘူးနော်ကိုဘက်ကလည်း sometime မပြသလိုပဲကို့မှာတက်တန်းဘလောက်ကြံသေးတယ်ဆိုတာတက်တန်းမှာ sometime မပြဘူး anytime မှာဖြစ်နိုင်တယ်ကျုပ်တို့မှာ death certificate မရှိဘူးဘယ်တော့သိရမလို့ကြိုပေးထားတာမရှိဘူးအခုမာတနာတတိလည်းအဲ့တန်ဖြစ်နေတာမလားမှန်ပါဗျာအဲ့ဒီတိုင်းဖြစ်နေတာအဲ့ဒီတိုင်းဖြစ်နေတော့အဲ့ဒီကအဲ့မှာထိတ်လန့်တုံလှုပ်ပြီးတော့တာဝန်ကတွေရ ဟာအဲ့ဒါဆိုတော့ရောင်းညင်ဝယ်ခြင်းတဲ့စိတ်တွေမရှိတော့ဘူးအဲ့ဒါနဲ့သူ့မှာပါလာတဲ့အစားအသောက်တွေကိုတခါတည်းအဲ့ဒါတော့ထတ်လျှောက်တဲ့တန်းပြီးတော့ဒါဆိုရင်အရှင်ဘုရားတဲ့မြတ်စွာဘုရားကိုဒီလိုလျှောက်ပြရစေဆိုတော့မြတ်စွာဘုရားတပည့်တော်တို့ရဲ့ဒီဟိုကုံတယ်တွေနေတဲ့ဒီအဲဒီဇေယတန်းကြီးဆိုကြပါစို့ရွတ်ဖြင့်တဲတန်းကြီးအဲ့ဒီကိုတန်ခါ900နဲ့တကွာနေတိုင်းနေတိုင်းလာပြီးတော့ဆွန့်ဆွန့်ခံတော်မူပါဘုရားဆွန့်ဖုံးပေးတော်မူပါလို့လျှောက်တယ်သူကလည်း9ရက်ပဲနေမှာဒါတော့9ရက်လုံးလုံးမြတ်စွာဘုရားတော့ကြွပေးဖို့ကိုယ်တိုင်ကြွပေးဖို့ နော်ဒါမြတ်စွာဘုရားအမတန်လက်ခံခဲ့တာဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားကိုပြပိတ်သိမ်းလို့မရဘူးနော်အဲ့တော့အဲ့ဒီလိုမျိုးသူ့အတွက်တယောက်တူးတယောက်ထက်ကသိမ့်ပိုက်တဲ့သဘောမျိုးဖြစ်လို့ရှင်မြတ်စွာဘုရားလက်မခံဘူးအခုဟာကတော့သူရှင်မှာပဲခွန်းရဲ့စဉ်းစားပေးဖို့ဆိုတော့ကြံတဲ့အချိန်တွေကအခြားခြားသောတတ္တဝါတွေကိုလည်းချစ်ချွတ်ချိန်လေးရှိသေးလို့မြတ်စွာဘုရားလက်ခံတာနော်တချို့ဟာတွေမြတ်စွာဘုရားလက်မခံဘူးနော်မြတ်စွာဘုရားလက်မခံဘူးဒီရောဇ မလာမဲ့ဆိုလို့ရှိရင်သူ့ကိုကြည်ညိုလွန်းလို့သူလူတဲ့ဆွမ်းမဲ့စားပါဆိုတာသူလူတဲ့ဆွမ်းမဲ့လက်ခံပါစားလက်မခံနိုင်ဘူးတဲ့နော်ဒါမြတ်စွာဘုရားအဲ့လိုညှင်းထုတ်တာလည်းရှိတယ်ဒါပေမဲ့ဒီတကားရဲ့တရားရမယ့်ရေးကိုမြှုပ်တွေးပြီးတော့မြတ်စွာဘုရားကကြွမဲ့အကြောင်းစိတ်စိတ်နေသောအဖြစ်ဝန်ခံပြီးတော့မှလက်ခံလိုက်ပါတယ်ဒါကြောင့်မြတ်စွာဘုရားနေတိုင်းနေတိုင်းမနေ့ပိုင်းဆိုလို့ရှိရင်တန်ခါ900နောက်လိုက်နောက်ပိုင်းတကွာအဲ့ဒီမာရဏတထေကြီးရှိတဲ့ဒီရွတ်ဖြင့်တဲတန်းကြီးကိုလာလာပြီးတော့မှ ဆွမ်းအလူခံပါတယ်နော်နောက်ဆုံးနေ့မှာတော့မြတ်စွာဘုရားကိုယ်တိုင်မြတ်စွာဘုရားကဆွမ်းအနုမောဒနာတရားဟောပါတယ်ဆွမ်းအနုမောဒနာတရားဟောအဲ့ဒါတော့ဆွမ်းအနုမောဒနာတရားဟောပြီးတဲ့ခါကျတော့ तू ကဒီဆွမ်းဆွမ်းအနုမောဒနာတရားလေးကိုနားလဲရတဲ့ချိန်ကမှာတတိတံဝေကတွေရပြီးတော့တရားရဲ့အဆုံးမှာ तू ကဘာဖြစ်သွားတယ်လဲဆိုလို့ရှိရင်တောတာပန်ဖြစ်သွားတယ်နော်တရားအဆုံးမှာတောတာပန်ဖြစ်သွားတယ်အဲ့ဒီတောတာပန်ဖြစ်မှာကိုလှမ်းပြီးတော့မြင်လို့ မြတ်စွာဘုရားကနေပြီးတော့မှသူကဒီအနန္တကိုတမင်သက်သက်ပြောခန်းလိုက်တာနော်ဒါတော့မြတ်စွာဘုရားကမဟာကရုဏာအနန္တနဲ့ပေါ့နော်ဒီမဟာဒနာတထေးကြီးလူပြည်လူဘဝလူလောကကိုကုသကံကောင်းလို့ရောက်ပြီးတော့လူဘဝမှာအထက်တန်းစားတထေးဘဝမှာရောက်တယ်သို့တော်လည်းအဲ့ဒီတထေးဆိုတာကြီးဖြစ်ဖို့ကာမဂုဏ်နောက်ကိုလိုက်နေရတာအခုသေဖို့တဲတဲလေးပဲကြံတော့တာတဲတဲလေးပဲခုနှစ်ထက်ကြံတော့တာဒါတော့သူ့ဘဝမှာရတဲ့ရတဲ့တာလေးရပါစေဆိုတော့မြတ်စွာဘုရားကခုနှစ်ခုနှစ်လေးဆွန့်ခံသောအပြင်သူကုသိုလ်တွေကိုဖြည့်ပေး အဲ့ဒီဖြည်ပြီးလိုက်တဲ့ကုသိုလ်က9ရက်မြောက်မှာသူတရားဟောလို့ရှိရင်တရားရနိုင်ဖို့အထောက်ပံ့ဖြစ်အကြောင်းအထောက်ပံ့ဖြစ်သွားတယ်နော်ဒါကြောင့်မြတ်စွာဘုရားကဒီဆွေနုမောဒနာတရားလည်းဟောပြီးရောနော်သူ့ရဲ့ကုသိုလ်လေးကိုသူအာယုံပြုပြီးတော့စိတ်ကဒီဒီငြိမ်ငြိမ်နဲ့အာယုံပြုနိုင်တဲ့အတွက်ကြောင့်သူ့ရဲ့အရင်ကလုပ်ခဲ့တဲ့ကုသိုလ်ပါရမီအခုလက်လက်လောလောလုပ်တဲ့ကုသိုလ်ပါရမီမြတ်စွာဘုရားဒေသနာနဲ့ဖွင့်ပေးလိုက်တဲ့အဲဉာဏ်ဖွင့်ပေးလိုက်တဲ့ပါရမီတို့ကြောင့်မလို့အတိညာဏ်တို့ကြောင့်မလို့သောတာပန်ဖြစ်ရတယ်ဒါတော့ မြတ်စွာဘုရားကသူသူ့ရဲ့ပါရမီကသောတာပန်ပဲရောက်မယ်ဆိုတာသိတော့ရှေ့မတက်တော့ဘူးရှေ့ကိုဆက်တရားမဟောတော့ဘူးအဲ့ဒါတော့မြတ်စွာဘုရားဒီနေရာလောက်မှာပဲရပ်ပြီးတော့မှအဲဒီဒီမန္တကြီးကပြန်လာတယ်မန္တကြီးကပြန်လာတဲ့ခါကျတော့သူကိုမြတ်စွာဘုရားကိုဒီနော်သူ့ရဲ့နေရာကနေလမ်းတပြစာလောက်ပေါ့နော်တခေါ်စာလောက်ပေါ့ ဂိုင်900လောက်ဒီမြတ်စွာဘုရားနောက်ကိုလိုက်ပြီးတော့ပို့ပြီးတော့မြတ်စွာဘုရားကိုလက်ဥချီပြီးတော့သူကနောက်မြတ်စွာဘုရားမျက်လုံးလေးနဲ့တဆုံးလောက်ကြည့်ပြီးတော့သူတဲတန်းကိုပြန်လာသူတဲတန်းပြန်လာဘလောက်မှမကြဘူးဂိုင်ထိုင်ပြီးခဏနေတော့ဟာချစ်ချင်းကြီးပြုံးကနေတိုင်ကနေဆိုတော့ခါတဲ့အပူရှင်တွေတက်ပြီးတော့မှချစ်ချင်းကောက်ဖြစ်တာချစ်ချင်းကောက်ဖြစ်တော့အဲ့ဒါကလည်းအပူရှင်ကတက်တက်တက်တက်တက်လာလိုက်တာဟာတခါတဲ့ချစ်ချင်းတုံဖြားတုံပြီးတော့ဖြားပြီးတော့အသက်ရှူတွေမောဟိုက်ကြအခုဖြစ်သလိုပဲကိုပဲဖြစ်သလိုဖြစ်တာ နော်အသက်ရှူလို့ကြက်လာမောလာတယ်ဟာအဲ့ဒါနဲ့တုံးလုံးပဲလေလေဘလောက်မှမကြဘူးနာယီဝက်အတွင်းများကင်နာယီပိုင်းအတွင်းမှာသေးသွားရောကင်ကိုပဲဖြစ်တာနဲ့ဘာထူးသေးလဲနော်အဲ့တော့သူကံကဒီပြန်ပြီးတော့ sustain ပေါ့နော်ထိမ့်နိုင်ဖို့ခက်တော့ဒီကာမစရုပ်တဲ့ချစ်ချင်းကြီးရုပ်ခနဲ့ဆိုကြာသွားတာရုပ်ခနဲ့ကြာပြီးတော့မှတခါတည်းသူ့ရဲ့ကံကကြာကာမစရုပ်တွေရဲ့အာကောင်းမှုကကြာပြီးတော့အဲ့ဒီမှာယောဂတက်ပြီပေါ့တစ်ဖက်ကြာရင်တစ်ဖက်တက်တာပဲ ဒါတော့ပြောမယ်ဆိုရင်ဆရာဝန်စကားပြောမယ်ဆိုရင် immune system တွေကြပြီဆိုတော့ယောဂါတွေကမတက်တော့ဘူးလားတက်ပါတယ်ခင်ဗျတက်တယ်အဲ့ဒီယောဂါကခုနပြောသလိုပေါ့အဟိဝါဒချစ်ချင်းလူကိုတေးစင်နေလောက်တယ်လို့အခု covid ဖြစ်တယ်လို့ပဲတခါတည်းချစ်ချင်းအသက်ရှူလမ်းကြောင်းတွေကြက်ပြီးတော့တခါတည်းတုံလို့ရှိရှိမျိုးလုံးတွေပြာလာနောက်မကြဘူးတေးသွားတယ်နော်သူကတော့နတ်ပြည်ရောက်သွားတာပေါ့သောတာပန်ကိုနော်ဒါရမြတ်စွာဘုရားကအဲ့ဒီနဲ့ပတ်သက်ပြီးတော့မှတရားတကူဟောပါတယ်နော် တရားကဘာလဲဆိုအေဇေဝကိစ္ဆံကာတပံကောဇင်ညမရဏံသူဝေနာဟိနောတင်္ကရံတေနမဟာတေနနာမေစုနာအေဇေဝနေပြန်တပိရက်မရှိပဲခုရက်မရက်မဆိုင်တာယခုသားလည်းနော် ကုသိုလ်လုပ်တော့မယ်ဆိုရင်နေဖန်ကတပက်ခါလို့ရက်မဆိုင်ရက်မရှိပဲနဲ့နော်ရက်မဆိုင်တာယခုသားလည်းနော်ဒီအာတပံမိမိတို့ပြုလုပ်တဲ့ပြုလုပ်ထိုက်တဲ့ကုသိုလ်ကောင်းမှုကိစ္စမှန်သမျှကိုကိစ္ဆံကရဏီယံ စေရနာတရာတရားထက်ထက်နဲ့တွတ်တွတ်လွတ်လွတ်ကြီးပြုတင်ပါပြီနော်ကုသလောဖို့ကိုပုစမုံမလုံနဲ့တဲ့ကုဆိုးမလုံနဲ့လှုပ်ဖို့စိတ်ကူးလာရင်မများခြင်းနေနော်ကုသလေးကိုလှုပ်ဖြစ်အောင်လှုပ်ပါမင်းညာကတော့ကတင်တတ်မှာတော့သတိပ္ပံတင်တတ်မှာပြောလိုက်တယ်အာနေအာရမ္ဘဒတ်လို့ခေါ်တယ်နော်ဘာဒတ်တယ်လဲအာရမ္ဘဒတ်ပါဗျာသတိပ္ပံတင်တတ်သားများသိလိမ့်မယ်အာရမ္ဘဒတ်ဆိုတာဘာလဲအာရမ္ဘဒတ်ဆိုတာစပြီးလှုပ်တဲ့အဲလှုပ်မယ်ဆိုရင်လှုပ်မရွှေ့နဲ့ပြောတာလုံးမယ်ဆိုတဲ့ မိမိကဆုံးဖြတ်ပြီးသားဆိုလို့ရှိရင်လုံမရွှေ့နဲ့အဲ့ဒါအာရမ္ဘဓာတ်နော်မရွှေ့နဲ့နောက်မပြောင်းနဲ့နော်ဒါတော့ဒီနေ့လှုပ်ရှားရှိတယ်ဆိုတာကိုမကြီးခြင်းနဲ့မကြာခြင်းနဲ့မများခြင်းနဲ့လှုပ်လှုပ်ဖြစ်အောင်တော့လှုပ်လိုက်လို့ပြောတာဒါတော့ဒီနေ့ကနေမနေ့ပြန်မနေ့ပြန်ကနေရောက်ရင်လဲမနေ့ပြန်ထပ်ဆွေရွှေအောင်ပါဒါတော့ယင်းနေ့အကျွေးမရောက်ပါဆိုတဲ့ဆန်းဘုတ်ကနောက်နေ့ရေးစရာလိုသေးလားမရေးမလိုပါဘူးယနေ့အကျွေးမရောက်မှနောက်နေ့လဲအကျွေးမရောက်မှပဲကဲ ဆိုတော့ဒီနေ့လုံမယ်ဆိုနောက်နေ့ရွှေ့နောက်နေ့ရွှေ့ရွှေ့ရွှေ့ရွှေ့သွားလို့ရှိရင်ဂိုင်းကြာတော့လုတ်ဖြစ်သေးလားမလုတ်ဖြစ်ပါဗျာလုတ်ဖြစ်ဘူးဒါအာရမ္ပဇာအဲ့လိုမရှိဘဲနဲ့ချက်ချင်းလုတ်အဲ့ဒါကိုပြောနေတာနော်အေဇဝကိစ္စမှာတက်ပါကုသိုလ်ကောင်းမှုလုပ်မယ်ဆိုရင်မနေ့ပြန်တစ်ဘက်ခါရစ်မရှိဘဲနဲ့တခါတည်းဒီနေ့လုပ်မယ်လို့ဆုံးဖြတ်ထားပြီးသားဆိုလုပ်ဖြစ်အောင်လုပ်ပါတဲ့ကတ္တမဘာကြောင့်လဲတဲ့ကောဇင်ညာမရဏံသူဝေတဲ့နေ့ပြန်ကတစ်ဘက်ခါနေရမလားတေရမှာလားဆိုတော့ကိုဟောဒီလောကကြီးထဲမှာဘယ်ပုဂ္ဂိုလ်ဘယ်သရဝါမျိုးမှ ကြိုကြိုတင်တင်တိတိပပသိရှိမထားပါဘူးတဲ့နော် nobody has appointment with the, the king of death လို့ပြောတာနော်ဘယ်သူမှတေမင်းနဲ့တေချင်းတရားနဲ့ appointment လုပ်ထားတာမရှိဘူး death certificate ကိုကြိုယူထားတဲ့ပုဂ္ဂိုလ်ဘယ်သူမှမရှိဘူးနားလည်ပြီလားမှန်ပါဗျာအေးနော်တေချင်းတရားကိုကြိုတင်ပြီးတော့မြင်လှမ်းမြင်ထားသောတည်ထားသောပုဂ္ဂိုလ်ဘယ်သူမှမရှိတဲ့အတွက်သူကကိုယ့်ရှိကိုလာခြင်းတဲ့အချိန်လာမှာ လာရင်တဲ့အချိန်လာမှာမလာနဲ့လို့လည်းတားလို့မရဘူးလက်နဲ့နဲ့လက်ကာကွယ်လို့မရဘူးအာနာနဲ့လက်ချင်းချောက်လို့မရဘူးဒါကနော်အကြီးဆုံးသောဘယင်တကဘယင်ထဲမှာအကြီးဆုံးသောမဲမဲဒါကြောင့် the king of death လို့တင်စားသုံးတာနော်လောကမှာဘယင်လို့ပြောရင်ဟောဒီနိုင်ငံထဲမှာသူကရေမြေလေရှိသမျှအကုန်မပိုင်ဘူးလားပိုင်ပါတယ်ခင်ဗျအဲ့လိုမျိုးစိုးပိုင်လို့မင်းလို့ပြောတာနော်ဒီတိုင်းပဲဟောဒီ30ဘုံရှိသမျှသရဝါတွေခန္ဓာ5ပါးနဲ့4ပါးနဲ့3ပါးနဲ့2ပါးနဲ့1ပါးကျဲတဲ့လောက်ရှိပြီစီ နော်၅ပါးနဲ့ရှိရှိ၄ပါးနဲ့ရှိရှိတပါးပဲရှိရှိရှိသမျှတရားဝါတွေကနောက်ဆုံးကြဒီရှိတဲ့ခန္ဓာဟာတင်မင်းကိုအပ်ခဲ့ရတာဒါတင်မင်းကအဲ့ဒီလိုမျိုးအာနာအဲတကယ်လူလောကဘေးရင်ကြီးတွေကဲ့သို့နော်အာနာရှိလို့တင်စားပြီးတော့ the king of death တင်မင်းလို့ဒီလိုခေါ်ကြတယ်အဲ့ဒီတင်မင်းနဲ့ဘယ်သူမှချင်းချစ်ထားတာမရှိဘူးတဲ့နော်နာဟိနောသင်္ကရံဒေနဘယ်သူမှအချင်းချင်းမရှိဘူးမိမိဘက်ကလည်းဒီနှစ်မနေ့ပြန်တပတ်ခါ တေရမာလာရှင်ရမာလာဆိုတဲ့အသက်တမ်းဘလောက်ကြံသေးတယ်လဲဆိုတာကိုမသိဘူးမဟာရဏတတိကြီးကိုကြည့်မသိတဲ့ခါကျတော့မသိရင်ကြောက်ပါမလားမကြောက်ပါဗျာအဲလောက်ပါမသိရင်မကြောက်ဘူးနော်အဲမသိရင်မကြောက်ဘူးဒါကြောင့်မလို့တန်ဝေကဆိုတာအဲ့ဒါလေးကိုလှမ်းမြင်တာကိုတန်ဝေကပြောတာဟာငါခန္ဓာကိုယ်ကြီးကအခုမှပဲမဲ့တော်တော်လေးနေဘိုင်းကနေလဲနိုင်တယ်နော် ဒါကြီးကအစိုးရတာမဟုတ်ဘူးအာနာအာနာဟိုအမိန်ပေးလို့ရတာမဟုတ်ဘူးအမကန်ကြီးမရှိဘူးနော်ဒါကြောင့်မလို့ငါသုံးဆွဲခွင့်ဆိုတာငါရဲ့ခန္ဓာကိုယ်လေးကျမ်းမာနေတုံးလုံနိုင်ကိုင်နိုင်တုံးလေးပါလားလို့ဒါလေးကိုတန်ဝေကရတာပြောတာတနည်းဒါလေးကိုအသိဉာဏ်လေးနဲ့ဖြစ်လာတာပြောတာအဲ့ဒီလိုမျိုးဉာဏ်နဲ့ပိုင်းခြားပြီးတော့ဘဝအတွက်လည်းလှုပ်သလိုဓမ္မအတွက်လည်းလှုပ်တာဒါတော့ဘဝဓမ္မအတွက်ကမမြင်ခဲ့ဘူးဆိုလို့ရှိရင်တော့မိမိကဘဝအတွက်တစ်ချမ်းပဲလှုပ်လိုက်မယ်အဲ့ဒါဧကစက္ခုလို့ခေါ်တယ်တစ်ဖက်ကန်း လောကလူလောကအတွက်ကြီးပွားရေးကိုပဲလုပ်နေရဲ့တစ်ဖက်ကမ်းပါတယ်လေလောကကြီးပွားရေးပဲလုပ်ရင်တစ်ဖက်ကမ်းပါဗျာအေးဟိုဘက်ကတော့ကြီးပွားရေးစီးပွားရေးလူမှုရေးနိုင်ငံရေးပါတယ်တက်လိုက်မယ်ဓမ္မဘက်ကတော့0အဲ့ဒါဆိုရင်တစ်ဖက်ကမ်းလို့ခေါ်တယ်ဒါတော့လောကအတွက်လဲလုပ်တယ်ဓမ္မအတွက်လဲမျှပြီးတော့အချိန်နဲ့ဘဝကိုသုံးတယ်ရသမျှအချိန်ရောဘဝရောပစ္စည်းရောအဲ့ဒါတွေကိုဝေခွဲပြီးတော့လောကဘက်ကတဝက်ဓမ္မဘက်ကတဝက်အဲ့လိုတွဲပြီးတော့ parallel သွားရင်အဲ့ဒီလိုအဲ့ဒီပုံကိုမြတ်ကြတော့ ဒွိဆက်ခု မျက်လုံးနှလုံးရှိတဲ့သူတဲ့။ဘာဆက်ခုတဲ့လဲ။ဒွိဆက်ခုပါဗျာ။မျက်လုံးနှလုံးပိုင်တဲ့သူ။ဟိုကလောကဘက်ကတခုတည်းလို့ရင်တော့ဧကဆက်ခုတစ်လုံးတစ်ဖက်ကန်းခေါ်တဲ့အဲ့ဒါကြတော့တစ်လုံးပဲရှိလို့။ဒါတော့ဓမ္မဘက်ကလည်းပါရင်တော့ဒွိဆက်ခုနှလုံးလုံးမြင်တယ်။နော်။အေးလောကလည်းကြည်ပွားရေးမလို့ဘူးဓမ္မလည်းကြည်ပွားရေးမလို့ရင်တော့နှစ်ဖက်ကန်းတဲ့အဲ့ဒါကြတော့အန္တာတဲ့။နော်။လောကကြည်ပွားရေးလည်းမသိဓမ္မကြည်ပွားရေးလည်းမသိ ဘယ်ဘက်ကမှမသိရင်တော့ဗါတယ်လေအန္တနှစ်ဖက်ကမ်းပါဗျာဇုံလုံးကမ်းဆိုတာအဲ့ဒါကိုပြောတာဗါတယ်လေဇုံလုံးကမ်းအေးဇုံလုံးကမ်းဒါကြောင့်မိမိဘဝမှာနော်ဇုံလုံးကမ်းတော့မဖြစ်စေနဲ့တစ်ဖက်ကမ်းဆိုရင်လည်းကောင်းပါမလားမကောင်းပါဗျာမကောင်းသေးဘူးလောကဘက်ကကောင်းပေမဲ့မိမိတို့ကဘာဖြစ်လဲလဲဆိုတုံးလေးတုံးတိုက်ဆိုင်နေလို့တုံးလေးတုံးကဘာတုံးလဲအရင်ဆုံးကလူဖြစ်နေရုံပါဗျာလူဖြစ်နေတော့ သက်ရှင်တော့အသက်ရှင်တော့တရားနဲ့လည်းတွေ့တော့မှာတရားနဲ့လည်းတွေ့လို့အာထုတ်ခွင့်ရှိတော့ဘုရားတရားနဲ့လည်းပွင့်နေတော့မှာဘုရားသာသနာနဲ့လည်းတွေ့နေတော့ပွင့်နေတော့တုံးက၄တုံးပါခင်ဗျာခင်ဗျားတို့မှာ၄တုံးရတယ်နော်တယ်လီဖုန်းမှာကြည့်လိုက်ဘယ်နှတုံးရှိလဲ၄တုံးပါခင်ဗျာအဲ very powerful တယ်လီဖုန်းလည်း၄တုံးပေးတယ် နော်ဒါတော့တယ်လီဖုန်းမှာ၄တုံးဆိုလို့ရှိရင်ဒါ signal အပြည့်ရတယ်လို့ပြောတာဒါတော့ခင်ဗျားတို့မှာတုံး၄တုံးရတယ်ဆိုရင် signal အပြည့်ရတယ်ကောင်းနေတယ်နော်ကောင်းနေတယ်ဆိုတော့ကောင်းနေတဲ့အခွင့်အရေးလေးကိုသုံးကြပါတုံး၄တုံးဆုံတုံးလေးဒါကြောင့်အခုအချိန်လက်ရှိတဲ့အတွက်တုံး၄တုံးလေးထပ်ဆိုကြအောင်များနော်လူအဖြစ်ဟာလူအဖြစ်ဟာရဖို့ရာရဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်ရခဲလှစွာရခဲလှ စွာလူအဖြစ်ဟာလူအဖြစ်ဟာရခာနေကြသည်ရခာနေကြသည် အသက်ဆိုတာအသက်ဆိုတာရှင်ဖို့ရာရှင်ဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်ရှင်ခဲလှစွာရှင်ခဲလှစွာ အသက်ဟာ အသက်ဟာရှင်ကားနေကြသည်ရှင်ကားနေကြသည်တရားဆိုတာ တရားဆိုတာနာဖို့ရာနာဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်အနာခဲလှစွာနာခဲလှစွာတရားဟာတရားဟာနာကနေကြသည်နာကနေကြသည်ဖရာဆိုတာဖရာဆိုတာပွင့်ဖို့ရာပွင့်ဖို့ရာလွန်စွာခဲရင်သည် လွန်စွာခဲရင်သည်ပွင့်ခဲလှစွာပွင့်ခဲလှစွာဖရာဟာဖရာဟာပွင့်ကားနေကြသည်ပွင့်ကားနေကြသည်အကြောင်းလေးပြာအကြောင်းလေးပြာဆုံဖို့ရာဆုံဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်ဆုံခဲလှစွာုံခဲလာစွာကြောင်းလေးပြာ ကြောင်းလေးဖျားဆုံးကားနေကြသည်ဆုံးကားနေကြသည်အကြောင်းလေးဖျားအကြောင်းလေးဖျားဆုံးဖို့ရာဆုံးဖို့ရာလွန်စွာခဲရင်သည်လွန်စွာခဲရင်သည်ဆုံးခဲလှစွာဆုံးခဲလှစွာကြောင်းလေးဖျားကြောင်းလေးဖျားဆုံးကားနေကြသည်ဆုံးကားနေကြသည်နော်ဒါတော့မိမိတို့မှာအခု အကြောင်းလေးပြဆုံးတယ်ဆိုတာတုံးလေးတုံးဆုံတုံးမဟုတ်လားမှန်ပါဗျာအေးလူလည်းဖြစ်တုံးအသက်လည်းရှင်နေတုံးတရားတွေလည်းနာခွင့်အာထုတ်ခွင့်ရနေတုံးနော်ဘုရားသာသနာတော်ကြီးတွေလည်းကြုံတုံးကြိုက်တုံးတွေ့ဆုံတုံးအဲ့ဒီတုံးလေးတုံးမိမိရှင်မှာဆုံဆုံးပါမိမိတို့ကအတိညာတရားတာဝကတရားလေးများကိုစီပွားပြီးတော့မိမိတို့ရာသင်ရတဲ့လောကုတ္တရာကျိုးဓမ္မကျိုးများရအောင် ကိုစီကိုစီပွားများအားထုတ်ကြိုးကုပ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု